ဧမန္တဆောင်းလာရာသီနတ်တော်လာဇန်တရက်နေ့နေ့လယ်ပိုင်းရန်ကုန်တိုင်းရန်ကုန်မြို့ကျေးဇူးရှင်မကြီးဆရာတော်ဘုရားကြီးသာသနာပြုတော်မူရာမဟာကြီးသာသနာရိပ်တာဖန်ရင်ဓမ္မယုံမြတ်၌ဟောကြားအပ်သည့်အမြတ်ဆုံးပူဇော်ပွဲတရားဒေသနာတော် ယနေ့ဘုန်းကြီးတို့ဟောနာကြီးညိုကြမှာကအမြတ်ဆုံးပူဇော်ပွဲတရားပါတရားတဲ့မန်တော့ဒီတရားပွဲကိုနာယကဆရာတော်မဲလဥဇတိလရှင်မြဟောဖို့ပါပဲဘုန်းကြီးတို့ဗိမြုတ်ခရီးထွက်ဖို့လာတဲ့အခါမှာစာဆက်သွယ်တဲ့အကြောင်းအမျိုးမျိုးကြောင့်ဆိုပြီးတော့ မိမျိုးကိုမကြွဖြစ်တဲ့အတွက်ဒါကြောင့်ယနေ့နဲ့ပြန်တပဲလို့သုံးရတာကာလဘုန်းကြီးတို့ကိုစားဟောပြရတဲ့မဟာဓမ္မကတိကမဟာဓမ္မဂရိကဆိုပြီးတော့အစိုးရကပေးတဲ့မဟာဓမ္မဂရိကတော့မဟုတ်ဘူး။ဘုန်းကြီးတို့ပေးထားတာကတော့ဓမ္မဂရိကပူဇနာဟိတတရ။ခုဟာကပွဲမဟာအောင်လို့အစားထုတ်ဝင်ရောက်ရတဲ့အတွက်ဒါကြောင့်မဟာဓမ္မဂရိကကိုယ့်ဘာကိုပေးတဲ့ပွဲ ပြီးတော့မင်းဖြစ်မဲ့လူများရာဇပလင်ဖင်ကပ်ပါလာတဲ့ဆိုသလိုပဲဘုန်းကြီးတို့ကဘိတ်သွားရရင်လည်းသွားရကိုယ်စာဆက်သွယ်နောက်ကြမှန်းတော့သိမသွားရရင်လည်းအနာယူဖို့ဆိုပြီးတော့တရင်ရောလာပြီးတော့ဆယ်နှစ်ရက်နေ့ကစပြီးတော့လှည့်လာခဲ့တဲ့တရားပွဲဟာအဲ့ဒါကူမသွားရရင်လည်းအနာယူဖို့လို့အောင်းမိတာမယူရဘူးဒီကြတော့လည်းပဲဒါကနေ့နဲ့ပြန်ဟောပေးဖို့ညအခါကာလမှာလည်းတောင်ဥက္ကလ တရိယရဏရခိတဓမ္မယုံကဘုန်းကြီးတို့မောကျွန်းဆရာတော်ဥပရမသူမလာရောက်နိုင်တဲ့ဖြင့်ညဟောပေးပါလို့ခုနကအကျိုးဆောင်များက လာရောက်လျှောက်ထားသွားကြတယ်။ဒါကြောင့်ရာဇပလင်ဖင်ကပ်ပါတယ်လို့ဆိုပဲတရားဟောကလည်းပဲအဲ့ဒါနေရာတိုင်းတရားဘွဲကအသင့်စောင့်ကြုံနေတော့ကဲမထူးဘူးကုသိုလ်ရတာပဲဆိုပြီးတော့ဘုန်းကြီးများကဟောပေးခြင်းဖြစ်ပါတယ်။ ဒီတော့ယခုနေ့ကသူတော်ချင်းများရွတ်ပွားလိုက်ကြတာဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်တနည်းတဲ့အမေးလေးနဲ့အဖြေလေးကအဖြေကဆွဲလန်းနိုင်ရာငါးခန္ဓာမှန်စွာရှုရပါတည်းရူပပါရဏခန္ဓာဝေရဏုပါရဏခန္ဓာသင်ညုပါဒနခန္ဓာသင်္ကာရုပါဒနခန္ဓာဝိညာဏုပါဒနခန္ဓာလို့ငါငါဥစ္စာငါဟာလို့ တဏှာငါမာနငါဒိဋ္ဌိငါငါသုံးငါဆွဲလန်းနိုင်ကြဖြစ်ခဲ့တဲ့ခန္ဓာကိုရှုရဒါကအမေးနဲ့အဖြစ်ဖြစ်တိုင်းမရှိယုံနာကျုဆွဲမှုဝင်ရောက်သည်တဲ့ဖြစ်စေပေါ်စေထင်ရှားသိတာပေါ်လွင်တဲ့ယုံနာကိုမရှုမှရင်ဆွဲလန်းမှုဝင်ရောက်နိုင်တယ်မရှုမှရင်ပါတယ်တော့ဆွဲလန်းမှုဝင်ရောက်နိုင်တယ်တဲ့ ဘာတွေဆွဲလိုက်ရမလဲအိဋ္ဌဒုက္ခအတ္တသုပမြဲတယ်ကောင်းတယ်ငါကောင်းတယ်တကယ်ထင်တတ်သည်တဲ့ဟောမိမိရရှိနေတဲ့ဒုက္ခဒုက္ခအဲ့ဒါဟာမြဲနေတယ်ဒီခန္ဓာ၅ပါးကြီးဟာမြဲနေတယ်ပစ္စည်းဥစ္စာတွေမြဲနေတယ်ဇနီးမယားသမိသားနဲ့စီပွားဥစ္စာယရဏကျွင်းဝေဆိုင်စပါးဥစ္စာသမင်လျာကညွှန်းစင်မြင်ကျွဲနွားဒါပေကိုမြဲနေတယ်ပြီးတော့ကောင်းတယ်တဲ့ဟော ငါသားငါသမီးငါဇနီးငါမယားငါယောက်ျားငါလင်းငါတိုင်ငါဟငါမြင်းငါရွှေငါဦးငါအိမ်နဲ့နေတိုင်းပျော်ပါဆက်ဆံရှင်တွဲပြီးတော့နေရတာကောင်းတယ်ငါကောင်းတယ်မျက်စိအားလည်းပဲငါမျက်စိနားလည်းငါနားနှာခေါင်းလည်းငါနှာခေါင်းခန္ဓာကိုယ်အင်္ဂါခြေလက်တွေလည်းငါဟာလို့အဲဒီလိုငါကောင်းအနေထားအပြင်လည်းပဲဆွဲလမ်းမှုဝင်ရောက်လာနိုင်တယ် ဒါကြောင့်ဖြစ်ခိုင်မှတ်ရှိယုံနာစုစွဲမှုကင်းပြောက်သည်တဲ့ဖြစ်တိုင်းဖြစ်တိုင်းယုံနာကိုရှုမှတ်ရင်စွဲမှုကင်းပြောက်တယ်ဖြစ်တိုင်းဖြစ်တိုင်းယုံနာကိုရှုမှတ်ရင်စွဲမှုကင်းပြောက်တယ်တဲ့ဒါပေမဲ့ဖြစ်တိုင်းဖြစ်တိုင်းယုံနာကဘာလဲလို့မေးရင်တော့တကူလုံးတကောင်လုံးဖြစ်ပေါ်ထင်ရှားသိတာတာပါပဲမာသတိပဋ္ဌာန်မှာတော့အကျဉ်းစားအဖြစ်ကာယေကာယ ानु ပါတိဝိဟရတိ ဝေရဏသူဝေရဏ అను ပါတိဝိဟရတိစိတ်တေစိတ်တ అను ပါတိဝိဟရတိဓမ္မေသူဓမ္မ అను ပါတိဝိဟရတိမလမတက်မတဲမမြဲဆင်းရဲဆိုးလည်းမရတဲ့ဟောဒီခန္ဓာကိုယ်ရုပ်အပေါင်းခံစားမှုဝေဒနာအပေါင်းဖြစ်ပေါ်မှုစိတ်အပေါင်းဖြစ်ပေါ်မှုသဘာဝအပေါင်းအဲဒီလိုအားတွေကိုဘုန်းကြီးတို့ကဖြစ်တိုင်းဖြစ်တိုင်း တက်ရှိတ attva တို့အတွက် သွာလာနေထိုင်လှုပ်ရှားမှုဟာ၄မျိုးပဲရှိတယ်ခါတရံသွားမယ်ခါတရံရပ်မယ်ခါတရံထိုင်မယ်ခါတရံအိပ်ဆက်ဘယ်နှမျိုးအဲ့ဒီ၄မျိုးနဲ့ဖြစ်ပေါ်သိတာပေါ်လွင်ထင်ရှားရင်မှတ်ရမယ်ဖြစ်လဲဖြစ်မှသိလဲသိတာမှ ပေါ်လွင်လဲပေါ်လွင်မှဖြစ်တော်ဖြစ်တဲ့မသိတာမပေါ်လွင်ရင်မှတ်လို့မရဘူး သိတာပေါ်လွင်မှမှတ်လို့ရပါတယ်ဟုတ်ရဲ့မဟုတ်လားဒါကြောင့်ဖြစ်ခိုင်မှတ်ရှုယုံနာစုစွဲမှုကင်းပြောက်သည်တဲ့ဟောဖြစ်ပြီးမှရှုရမှလားမဟုတ်ဘူးမဖြစ်သေးတာတွေကြိုရှုရမှလားမဟုတ်ဘူးဖြစ်တုံးဖြစ်စေဆိုတော့ဒီကိုယ်လုံးကနေပြီးတော့အားလုံးဆိုင်ပြောရရင်သပင်ထုံကောင်းပြီရေချုမျက်နှာတက်အဝတ်စားလဲရင်းကျင်ငယ်စွန့် မညာတစောင်းပြောင်းရွှေ့ပြုပြင်သွားလာစားတော့ဝါမြို့လေကရှင်းလေကတဲ့ဖနာဝတ်ဖနာချုပ်လုံကြီးအင်ကြီးစသည်ကာယဟုတ်စင်နာတွေသင်္ကန်းသပိပြိခရာကာယဟုတ်စင်နာတွေအားလုံးမှတ်ရမယ်ဟုတ်ရလားဒီတော့လောကသဘာဝလေးနဲ့ပြောတော့အမှန်များများရရင်စာမေးပွဲအောင်တယ် distraction လဲထွက်တယ်ဒီထွက်တယ်ဗောလေအခုလဲယောဂီဟာဖြစ်တိုင်းသောယုံနာကိုရှုမှနိုင်ရင်ရှုမှနိုင်ရင်ဘဝစာမေးပွဲအောင်တယ် ဘာအောင်မဲအေးဘဝသံမေပဲအောင်မဲဆိုတော့ဝိပဿနာဉာဏ်ချင်း16ပါးနဲ့မညာပညာအောက်ထစ်ဆုံးသောတာပန်တည်သွားပြီဆိုရင်အပယ်၄ပါးကြအောင်မလားခိနာနေရယောမိခိနာတိရိသနာယောနိခိနာပိတိဝိတယော နိရယောငရဲ၌ကြာရောက်မှုသည်ခိနာကုန်ပြီးအမိဖြစ်ပြီတဲ့ငါငရဲကြာရောက်မှုကုန်ပြီးငရဲဘယ်တော့မှမကြတော့ဘူးခိနာတိရစ္ဆာနာယောနိတိရစ္ဆာဖြစ်မှုကုန်ပြီးငါဘယ်တော့မှတရိစ္ဆာမဖြစ်တော့ဘူးခိနာပိတိဝိတယောတဲ့ငါဘယ်တော့မှပြိတ္တာဘုံမဖြစ်တော့ဘူးပိတ္တာဘုံကြာရောက်မှုကုန်ပြီအဲ့ဒီပိတ္တာပြန်သူရကယ်လဲပေါင်းယူရတော့အပယ်လေးပါးတကားပိတ်တယ်ဖြစ်ခိုင်မှရှိရင်ဗာလဲ အပယ်လေးပါးတကားပိတ်တယ်တဲ့ပယ်လေးပါးကဘာတွေလဲဟောဩရှားတော်တော်သွက်တယ်ရောက်ဖူးတဲ့နေရာဆိုတော့ရှားကတော်တော်သွက်တယ်နော်နတ်ပြည်ဘယ်နဲ့ထပ်ကိုင်းမြန်မြန်ပြောသားဟောမရောက်မပေါက်ဘူးတော့ဟိုဆန်းဆန်းဒီဆန်းဆန်း လမ်းကလွဲလွဲသွားမှာခုနကပြောတော့အများကြီးပဲအမငရဲတရိษံပြိတ္တာအသူရကဲတဲ့ဟုတ်လားရောက်ဘူးတဲ့နေရာဆိုတော့ရှားကသွက်တယ်မရောက်ဘူးတဲ့နေရာဆိုတော့သတုမဟာတာတာတာတာယာယာမကုဘုဒ္ဓဟုတ်လားသတုသာတုမာရေဒါဝဒိန္တာယာမတုတိတာနေမနာရတိနေမနရတိမလုံးနဲ့နေမနာရတိနေမနာ ဖန်ဆင်းပြီးတော့ရတိကပြောတာနတ်ပြည်ရောက်တဲ့အခါဖန်ဆင်းပြီးတော့သူ့လူရာရာနဲ့ပြောတာရင်ဆိုရင်ထားရထားကာဆိုကာပေါ့လေအဲ့ဒါပန်းမွဲပန်းမွဲပန်းစုံပန်းကဲဥယျင်ပြီးမှပရိသပင်အဲ့ဒါဒီသူသူဖန်ဆင်းပြီးတော့သူကပြောလိုက်တာဘာဖြစ်စေဥယျင်ကြီးဖြစ်စေထပရနိမိတာဝသဝတိပရသူတော်ဘာနိမိတာဖန်ဆင်းထားတာဝသကိုအလိုသို့ဝတိကလိုက်စေတာ အဲ့ဒါကဘုံတကူအာနုဘောကြောင့်ခုခေတ်ရာထုရှင်ကြီးမားတဲ့ပုဂ္ဂိုလ်များအဲ့ဒါကာစီခြင်းစီရကယံပြီးတော့တိုက်ပေါ်တက်နေခြင်းနေလို့ရတယ်နမူနာပြောတာပါနော်ပရနိမိတဝသဝတိဆိုတာအဲ့ဒါပဲနတ်ပြည်ဘယ်နဲ့ထပ်ဟုတ်ပြီမြမပြီအမွေဘယ်ဆိုးလို့ဟမ် နှစွန်နှဖျားတော့ကြားဘူးဝန်ဒီတော့ကိုင်းပြောပြမပြေ20ရတယ်လူရှိရင်တိတိကျကျရရင်ပထမတန်းရတဲ့ပုဂ္ဂိုလ်ကို85ကျပ်တန်တပါးကင်းဒုတိယတန်းပုဂ္ဂိုလ်ကို35ကျပ်တန်တပါးကင်းတတိယတန်းစာပုဂ္ဂိုလ်25ကျပ်တန်တပါးကင်းဘာမှမပြောတဲ့လူကိုနှစ်သိမ့်ကျူဆိုပြီးတော့အချွေပေးမယ်ကဲပြမပြေ20ကဘာတွေလဲ I don't know ဟုတ်လား ပထမဇာ3ပုံဒုတိယဇာ3ပုံတတိယဇာ3ပုံစတုတ္ထဇာ9ပုံနဲ့ဟုတ်လားအဲသူများပြောတော့တော့ဟုတ်တယ်မပြောရဘူးဖြစ်တယ်တို့ကြလွဲသွားမှကြောက်တာထားပါတော့ဗျာပြောရင်ဆိုရင်ကနေပြီးတော့ဘုန်းကြီးတို့တရားဓမ္မများသောတာပန်ဖြစ်သွားတယ်ဆိုရင်ဘာတကားပိတ်တယ်ဒီဘဝကပိတ်တာမဟုတ်ဘူးရှင်ပြောရရင် ဘီအိုင်ဘီဘီဒီဘီအီဘီအဖွဲတစိတ်ရတဲ့ပုဂ္ဂိုလ်ဟာနောက်ဘဝလူဝင်စားလေးပြန်ဖြစ်ရင်ဘီအေလေးမွေးလာတယ်လို့ရှိတယ်လားရှိဘူးအခုယောဂီတွေမျက်မှောက်ယောဂီတွေတရားအထုတ်ကြလို့ဝိပဿနာဉာဏ်ရှင်တွေနဲ့သောတာပတိမဖို့ရပြီးတော့သောတာပန်ဖြစ်သွားရင်အပင်မလားဘူးနော်နောက်ဘဝလူပြန်ဖြစ်ရင်လူသောတာပန်ဖြစ်တယ်လူပြန်ဖြစ်ရင်နတ်ဖြစ်ရင်မြမဖြစ် ဒါပြင် BIA BBED BABA ဘွဲ့နဲ့သောတာပန်ဘွဲ့ဘယ်ဟာသာတော့အဲမပြောကောင်းမဆိုကောင်းဟောဒီပုံမပြောတဲ့ညိုရောဆရာတော်ကြီးကပေးနိုင်မဲ့ပဆိုရင် BA ဘွဲ့ယူမလားသောတာပန်ဘွဲ့ယူမလားလိမ့်လိုက်စမ်းလိမ့်လိုက်စမ်းဘယ်ဘွဲ့ယူမှာအဲ့ဒါဘာဖြစ်တာလိန်နာဟုတ်တယ်မဟုတ်လားအဲခင်ဗျားတို့လောကကြကြတော့ကြည်ပါလား တဟုတဟုပေါင်းသင်းဆက်ဆံရတဲ့ဇနီးမောင်နှံနေကြည့်ဘယ်နှရက်ရှိဘယ်နှလရှိဒီလင်မယပြတ်ဆဲမယ်ဘယ်နှရက်ရှိဘယ်နှနှစ်ရှိဒီလင်မယပြတ်ဆဲမယ်လို့ပါသလားစာချုပ်ချုပ်သလားဂတိဝန်ခံချက်ပြုသလားမောင်ဖယားနဲ့တပါမေမှာအဘွားအေးဥအဖို့ရဲ့တို့လူမျိုးစုံခေါ်တံပြောပြောနားထောင်စုနော်ကဲ နှစ်ပိုင်းပါလားလပိုင်းရက်ပိုင်းအေးဒါရောက်အပွားအေးဦးအဖိုးရဲ့တို့လူမျိုးစုခေါ်တံပြောပြောနားထောင်စုနော်တငယ်ပြန်နဲ့အရွယ်ပေါ်အောင်ဘယ်ရွယ်ထိอ่ะတငယ်ပြန်နဲ့အရွယ်ပေါ်အောင်စံပယ်တော်မူကြပါစို့လေးပေါ်အခုတရားထုတ်တဲ့အခါကျတော့ကြောင်းစရင်ထိုးတော့ ယောဂီတွေဘယ်နှရက်တုံးဓမ္မကြောင်းပိတ်တုံးပေါ့ဗျာ9ရက်10ရက်9ရက်ဓမ္မတပိတော့သမီးတွေသားတွေတခြားသွားလို့အလုအားတုံးပေါ့ဗျာတပိတော့တလနှစ်လတဲ့ရက်ကြီးတွေကန့်သတ်ထားတယ်မကန့်သတ်ဘူးလားဟမ်ဟိုအကြတော့ကန့်သတ်ရဒီဟာကြတော့ အဲကန့်တတ်ထားတယ်အဲ့ဒါကြောင့်ပြောတာသောတာပန်ဘွဲ့လူကျင်သလားဘီဘွဲ့လူကျင်သလားဆိုတော့သောတာပန်ဘွဲ့လူကျင်တယ်တဲ့အဲဘုန်းကြီးတို့ကတော့နားရှိလို့သာကြားရတယ်ဟမ်မယုံရည်တဲ့အိုမယုံဒီမယုံလို့ကိုနတ်တန်ပြစ်လိုက်ချင်တာကိုင်းတော်ပြီဒါကြောင့်ဝိပဿနာဉာဏ်ဖြင့်16ပါးအပြည့်လို့မညာပညာရောက်သွားရင်အပေရကပိတ်ဒီဘဝသာအပေရကပိတ်တာလားမဟုတ်ဘူးနောက်ဘဝဒါပြင်နောက်ဘဝသာလားဆိုတော့ဟိုနောက်ဘဝရောပယ်ကြအောင်မလား ဝိသကအနာဂမိန်တို့လို့ဘုံစင်ဆန်းဆန်းကျင်အောင်တော့ဘယ်တော့မှပယ်မချတော့ပါဘူးတဲ့အဲ့ဒါလောက်ခိုင်မြဲတဲ့ဝိပဿနာလုပ်ငန်းဟုတ်ပလားအေးဒါကြောင့်ဘုန်းကြီးတွေကတော့မှများအဲ့ဒါဖြစ်ခိုက်ကိုမှတ်ရှုပါတဲ့အဲ့ဒါဖြစ်ခိုက်ဆိုတာခုနကအဲသပင်ထုံကောင်းပြီသပင်ထုံဘယ်နှပါမယ်ထုံနဲ့ထုံနဲ့ဒီလားရှင်နေပြောသပင်ထုံရင်ဘယ်နှပါရမယ်ထုံနဲ့ထုံနဲ့ကောင်းပြီတော့ရော ဖိတယ်ဖိတယ်တဲ့ဟောသမင်းတို့ကောင်းပြီချိုးတော့ချိုးတယ်ချိုးတယ်ခွက်ကင်ရင်ကင်တယ်ခတ်တော့ခတ်တယ်လောင်းတော့လောင်းတယ်တကူလုံးကြီးလေးတွေစီစဉ်ကြသွားအဲ့ဒါသိတယ်သိတယ်တလုံးကိုစိတ်ကကတ်နေရမှာဟုတ်ပလားအေးပဇာဆိုလေးနဲ့ရပါမလားမရဘူးခင်ဗျားတို့နေဘူးတဲ့သွားတော့အပူရှင်လေးဟတ်သွားအပူရှင်ခံစားရအဲ့ဒါလို့ကိုဘုန်းကြီးတို့ကသပင်ထုံကောင်းပြီးချုံမျက်နှာတဲ့ဝါစာလက်ကြီးချင်းငယ်ဆိုဘုရားတို့တောင်းပြောင်းကျွေ့ပြုပြင်ဟုတ်ပလား ဒါတွေကိုတခါတည်းကက်ကနဲ့ကက်ကနဲ့လမ်းရံကိုရှင်းပြော့ပြော့နဲ့ပြစ်လိုက်တဲ့ကဲ့သို့ဖက်ကနဲ့ဖက်ကနဲ့ကတ်နေအောင်အာယုံပေါ်စိတ်ကလေးကတ်နေအောင်ရှုမှမှသဘာဝဓာတ်ကအမှန်သိမှာဟုတ်ပလားအေးဟိုလိုလိုဒီလိုလိုဆိုပြီးတော့ဟလားဟလားလုံနေလို့ရပါမလားမရဘူးဒါကြောင့်ဖြစ်ခိုက်မှတ်ရှုဆိုတာဟောဖနာချွတ်ရင်အဲချွတ်တယ်ချွတ်တယ်တဲ့အဲ့ဒါဘယ်ကမှမပါလေတော်သေးရဲ့ကောင်းမမိုက် ဒီတော့မှတ်ရမှာဘလောက်မှတ်ရမလဲမပြီးမချင်းမှတ်လေတစ်ချက်ချွတ်လို့ပြီးရင်တစ်ချက်တစ်ချက်ချွတ်မပြီးရင်နှစ်ချက်ဟုတ်မလားဖနာစီတော့ဘိုက်မှမလားယင်ကြိုက်မှမလားအဲခေါင်းမှမယ်တဲ့ဟုတ်လားခြေထောက်မှရမှာမဟုတ်ပြုတ်လုံနေတာဘာကပြုတ်လုံတာတော့အဲခြေထောက်ကပြုတ်လုံရင်ခြေထောက်ကိုမှရမှာပေါ့ဒါကြောင့်ဖနာချွတ်နေချွတ်တယ်ဖနာစီတော့လေကားဆင်းတော့ဘယ်ကိုမှရမှာ ခြေထောက်ကိုမှတ်ရမှာပဲဘယ်နှမမှတ်ရမှာတော့ရှင်းသလောက်မှလေကားတက်ရင်ဘယ်နှမမဲ့တက်တယ်တက်တယ်ဘယ်ကိုမှတ်မလဲခြေထောက်ကိုမှဘယ်လောက်မှတ်မလဲတက်သလောက်မှတဲ့ဒါကြောင့်ခန္ဓာကိုယ်ပူနာထုံခြင်းကြိုက်ကြရရန်လေးတင်ကြပ်ပြီးစတဲ့ဝေဒနာဖြစ်လာရင်ပူတော့ပူတယ်နာတော့ဘိုက်မှမလားယင်ကြိုက်မှမလားဖြစ်တဲ့နေရာမှာဒူးဖြစ်ရင်ဒူးခြေမျက်စိဖြစ်ရင်ခြေမျက်စိခါဖြစ်ရင်ခါကြောဖြစ်ရင်ကြောခုတ်ဖြစ်ရင်ခုတ် ဟုတ်တယ်မလားဘလောက်မှမလဲဖြစ်တတ်လောက်မှမယ်ဘလောက်မှမလဲအဲ့ဒါအရေးကြီးတယ်ဒီပညာနေပါတွေကတော့သူ့ဘာသူအဲလမ်းဆုံးတော့ရွာရောက်ဆိုတယ်လို့ချိန်တန်းနှဘိန်းကမှအမတ်နဲ့အမတ်ခအာယုံကိုဘုန်းကြီးတို့ကတဲ့ဖို့လိုရင်းပဲအဲ့ဒါကိုကပါဇာဆိုကလေးလောင်းနဲ့ပဲဖြစ်နေကြလို့မတဲ့ဘူးမတဲ့တော့တဘာဝအမှန်မသိဘူးမသိတော့မညာပုံညာကမရဘူးမရတော့ဘာနဲ့ဖြစ်လို့ဟင်းတို့ပဲသွားဘလောက်တရားအားထုတ်ပါလဲဘာမှဖြစ်ခဲ့ပါဘူးဟော ဘယ်သွားဘလောက်အားထုတ်တယ်ဘာမှဖြစ်ခဲ့ပါဘူးအဲ့လိုဖြစ်လာအဲ့လိုဖြစ်လာတဲ့အပြင်ယောဂီကအလုတ်ကိုဟမ်းမကြတော့ကတခြားသူများပြောတဲ့စကားကိုခေါင်းငုံပြီးတော့သူတစ်ပါးပါးစဖြတ်လန်းဆုံးလိုက်အာပါဇကလေးကဘယ်လိုဘယ်လိုဘယ်လိုဖြစ်သွားတာဟောဟောတာဟောတာဘာပဲလို့ပြောလိုက်ရင်အဲ့ဒီအဖျားဆွညံကလေးနဲ့ကိုယ့်ဘာကိုအထင်မြင်ရောက်တတ်ကြတယ်ဟုတ်ပလားအေးအဲ့ဒါကိုယ်တိုင်မလုပ်ခဲ့လို့တဘာဝစစ်စစ်မှန်မှမသိလို့ပဲ တဘာဝစစ်စစ်မအောင်သိအောင်ဖြစ်ခိုင်မှရှုယုံနာစုဆွဲမှုကင်းပြောက်သည်တဲ့ဟောတပင်တုံးကောင်းမြည်ချွန်မြန်သာသည်ဝေါ်စားလေကြည်ခြင်းကဲဆိုဘုရားသောင်းကြောင့်ချွေပြုပြင်အထပူနာထုံခြင်းကြိုက်ခက်ရာရာလေးတင်ကြပြမြင်ကြနာစာဖြစ်သည်မြပေါ်သည်မြကိုစိတ်ကလေးကစိုက်စိုက်စိုက်စိုက်ပြီးတော့ကပ်ပြီးတော့ရှုတယ်။တန်ရိုက်တဲ့ချိန်ကကာလကြည့်လက်တစ်ဖက်ကတန်ကိုတည်ထားရင်ကန်ရနောက်ဘက်ကတူနဲ့ထူရတာဆိုသတိမလို့ရဘူး တတိလို့လိုက်ရင်လက်ထုမလဲကွဲထွက်သွားမှာအခုလည်းအမခံအာယုံပေါ်ဘုန်းကြီးတို့စိတ်ကလေးကကာပြီးတော့တက်တက်မမလေးကိုချိန်ကြဖြစ်ရမယ်ဟုတ်မလားဟိုကြည့်လိုက်ဒီကြည့်လိုက်ဟိုလှုပ်လိုက်ဒီလှုပ်လိုက်အာအဲ့ဒီလိုနေအပြင်လှုပ်ရင်လည်းမရဘူးထို့သူစိတ်ကလေးကဟိုပြေးလိုက်ဒီပြေးလိုက်လှုပ်လို့ရပါမလားမရဘူးဗျာဒါကြောင့်တန်ရိုက်တဲ့အခါအောက်လက်ကလည်းခိုင်ခိုင်မာမာရှိရရိုးရိုးရိုက်ထားတယ်လွတ်မိုးတဲ့အခါပိုအရေးကြီးချော်ထွက်သွားနိုင်တယ် အဲ့ဒါကြောင့်အခုလည်းအမတ်ခါအာယုံပေါ်ချော်မထွက်အောင်ဘုန်းကြီးတို့ကစီစီပိုင်ပိုင်စုစုစိုက်တဲ့စစ်စစ်ဆက်ဆက်စစ်စိတ်ကလေးရှိမှဖို့ရည်ကြည်တယ်ဗျအမတ်ရည်ကြည်ဆုံးပဲညာကတော့ဘုန်းကြီးတို့တရားတော်မှများအမတ်အားကောင်းမှန်သွားရင်ညာကသူ့လိုလိုပေါ်လာမှာညာကညာလုံငန်းလောက်ရမှာဘုန်းကြီးတို့ကယောဂီကအမတ်လုံငန်းလောက်ရမှာအဲ့ဒါယောဂီကညာလုံငန်းနေလှုပ်လှုပ်ပြီးတော့ဟိုလူပြောတာနားထောင်ဒီလူပြောတာနားထောင်အဲ့လိုဟာလေးနဲ့ဆိုရင်သုတ္တမယညာလောက်နဲ့မိမိဘဝခရီးဆုံးသွားမယ်ဟုတ်ပလား အေးဒါကြောင့်ဖြစ်ခိုင်မှယူဖြစ်ခိုင်မှယူဆိုတာစာရလို့ဆိုနေတာမျိုးမဖြစ်စေပဲနဲ့မမေ့တည်းရှေ့အောင်ဆိုပြီးကြိုးစားမှာပြီးတော့ရှေ့အထိုင်သည်နောက်အထိုင်ရဲ့ဆရာဖြစ်ရရှေ့ကထိုင်ပြီးတဲ့အထိုင်ဒီပါလေနောက်ထိုင်မဲ့အထိုင်ရဲ့ဆရာဖြစ်ရငါစောရှိကထိုင်တော့ဟာအာလုံကြီးအင်ကြီးစသည်တင်ကြတာအဲ့ဒါလေးတွေတတိထားပြီးတော့အမကအာယုံကိုပေါ်ပေါ်ဆန်ဆန်လေးမှတ်တယ်ပတ်တော့နိုင်ရာကုံလွယ်သွားတယ် အာဝေဒနာမပြောက်ဘူးဟုတ်ပလားအေးအဲ့ဒါလေးတွေသတိထားရတယ်အဲ့တော့ရှေ့အထိုင်းကငါဘယ်လိုနေခဲ့တယ်နေပုံထိုင်ပုံဣရိယာပဋ္ဌာန်တဏ္ဏမေတ္တိဆိုတဲ့အဘိဓမ္မာပြတဲ့အရာခန္ဓာဟာတစ်ဖြစ်တစ်ဖြစ်တစ်ချိန်နဲ့တစ်ချိန်ခန္ဓာဟာခိုင်ကြည်ပြီးတော့အဲ့ဒါခန့်ခိုင်နေရကြာရှည်စွာလဲခိုင်မြဲသူတည်ရာလေသာ၍သိမ်မွေ့လေသည်အဲ့ဒါတရားပဲ ဒါကြောင့်မိမိဒီအတုဒ္ဓမဏိယရှိတရတတရတပြည့်တပြည့်တပြည့်တပြည့်ဆိုပြီးတော့အာခန္ဓာကိုယ်အနေထားကလည်းခိုင်ကြလာမှာအဲ့လိုမခိုင်ကြမှုတော့ကြဘူးလို့နားလို့ခြေလေးလှုပ်ဒူးလေးလှုပ်လက်လေးလှုပ်ခါလေးလှုပ်ပြင်ပေးရရင်ဘုန်းကြီးတို့တရားဓမ္မများလက်ဖက်ရည်ဥမိမတော့ရင်ဘာစောနာနော်အဲ့ဒီတိုင်းပဲယောဂီကမိကိုသောနန္တတဲ့နော်မိကိုသောနန္တတဲ့ဟုတ်ပလားအေးဒါကြောင့်စူးစိုက်တဲ့နင်လားငါလားကြိုးစားအထုတ်ရတယ်တဲ့ အဲဘုန်းကြီးတို့မနစ်ကဖြူသာသနာရိပ်သာဝါတွင်မှာ24နာရီစံချိန်တင်တာ3ရောက်နာရီ20ရက်အောက်6နာရီထိ39ရောက်ပေါင်း40နေရဟောဒီနေ့ကျတော့တဝါတွင်ကာလမှာနာရီပေါင်း30ထိုင်တာတယောက်ပေါ်လာတယ်25နာရီကွယ်3ရောက်ပေါ်လာတယ်နာရီ20ရက်အောက်6နာရီထိလူပေါင်း40လောက်ပေါ်လာမလုံမရှားဘူးမသွားမလာဘူးမစားမသောက်ရဘူးမပေါက်မယူရဘူးဟုတ်မလားအဲအဲ့ဒါလိုအားထုတ်ရတာ ဒါကြောင့်တဖြည်းတဖြည်းတဖြည်းတဖြည်းအရင်အထိုင်ပြီးနောက်ထိုင်ရဲ့ဆရာဖြစ်ရအရင်ထိုင်တော့ငါဘယ်လိုနေခဲ့တယ်အဲနောက်ထိုင်တယ်လို့ပြောအလုတ်ပေါ်အာယုံကစိတ်ဆိုင်ပြီးတော့နေတာဇီဝဖြစ်တဲ့လူများအင်းအရင်လာတော့ငါသုံးမောအရင်ဒီလိုဆောင်းရသည်တော့ငါပါသည်လို့လို့အောင်မြင်တဲ့ဒီတခါအဲ့ဒါကိုသူဘယ်လိုလုပ်မယ်ဆိုပြီးတော့စောစောစီးစီးကတင်းကြုံပြီးတော့ပြုတ်ပြင်တယ်လို့မနှစ်ကအတွေ့အကြုံကိုဒီနှစ်ကဆရာတင်ပြီးတခါလာအဲ့ဒါပြုတ်တယ်လို့ဘုန်းကြီးတို့တခါတော့မှများမှလည်းအရင်အထိုင်ကငါဘယ်လိုနေခဲ့တယ်ဆိုရင် နောက်အထိုင်မှာအဲ့ဒီတဲ့ပူကောင်းသွားအောင်အာယုံဝရိယလေးထားရပါထားရမယ်အေးဝရိယလေးထားရမယ်ဟုတ်လားအဲတခါလာလဲဖောင်းပိန်ပဲနော်တခါလာလဲဖောင်းပိန်ပဲနော်မျောမချဟုတ်မလားများသောအားဖြင့်ချိန်ကုန်ပြီးရောဆိုမျောမျောချလိုက်တဲ့ဝတရားကြီးလေးနဲ့အဲ့ဒါလို့မလုပ်ပါဘူးနင်းလန်းငါလန်းစူးစူးဆိုင်ဆိုင်စီးစီးပိုင်ပိုင်မှတ်ရတယ် ဒါကြောင့်ဖြစ်ခိုက်မှတ်ရှုယုံနာစုစွဲမှုကင်းပြောက်သည်တဲ့ဟောအဲ့တော့ဘာပြောက်မမြဲရှင်ရဲ့သဘောပဲညံတဲ့ရှင်တော့သည်တဲ့ဟောမှတ်တဲ့အခါကျတော့ခွန်ကြီးဖောင်းတာပိန်တာလေးတွေအာယုံမန္တမြရုပ်ဆိုရင်လည်းပဲလင်းများနေရုပ်တဲ့နာငတ်ပိုးလင်းများနေသူတော်ကောင်းတို့ကြားဦးမှာမှာမျက်စိတမိန်လျှက်တပြက်လက်ဖြစ်တတွက်အတွင်းမှာရုပ်ဖြစ်က9000ကျော်ရုပ်ဖြစ်ကနာမ်ဖြစ်တော့ဂရေတသိန်းနဲ့နာမ်ဖြစ်တော့ပါလား ဒါကြောင့်ဘုန်းကြီးတို့ရဲ့လက်ပြောင်ကလေးတပြောင်ကလေးအတွင်းမှာဆိုရင်စိတ်အာယုန်တွေကရုပ်ဖြစ်ရင်9000ကျော်နာမ်ဖြစ်တော့ဂရေတသိန်းဆိုတော့အဲ့ဒါလေးတွေကိုဘုန်းကြီးတို့စိုက်ပြီးလို့ကြည့်ရစိုက်ပြီးတော့ကြည့်တော့အာယုန်မိအောင်စိတ်ဆောင်မှတ်ပါရှုမိဘသမမချတူစွာ ရှုပါများတော့ဒါသပေါ်လာတရာကြွဓမ္မပြောစရာအာယုံကိုစိတ်ကစိုက်ပြီးတော့ရှုရင်အရာဝတ္ထုတစ်ခုကိုခွဲခြားစိတ်ဖြာပြီးတော့ကြည်လေကြည်လေ အဲ့ဒါအသေးစိတ်အသေးစိတ်မြင်လေပဲဟုတ်ရလားအေးခွဲခြားစိတ်ပြမကြီးအသေးစိတ်မြင်မှမလားမမြင်ဘူးဗျဟောဒါကြောင့်ဖောင်းတာပိန်တာပိမဲ့တနေ့တနေ့ဒီဖောင်းပိန်ကနာမရူပပရိစေတညာအရာနေပြီးတော့နောက်ဆုံးမဲ့ညာဖုန်ညာအထိပို့နိုင်တယ်ပိစယပရိကညာလည်းဒီဖောင်းပိန်မယ်သမတနာညာလည်းဒီဖောင်းပိန်မယ်ဥရိယပိယညာလည်းဒီဖောင်းပိန်မယ်ပင်ကပယအရိနဝနိပိတမောจิตุပတိတင်္ဂတင်္ဂရုနုလမကုတ္တရုဟုတ်လားဗျာ အဲ့ဒီညာနေလဲဒီဖောင်းပင်ကသိယုတ်ခွဲပြသွားတာပဲအဲ့ဒါရဒီတော့ယုံနဲ့နာဆိုတာလေးကြည့်ဟောယုံနဲ့နာဆိုတော့ကဟောဖောင်းတာကယုတ်တရားပိန်တာကလည်းယုတ်တရားဖောင်းတယ်လို့သိမှတ်နေတာကနန္တရားပိန်တယ်လို့မှတ်သိနေတာကနန္တရားဒီတော့ရုပ်ရုပ်ချင်းခွဲတယ်ဆိုတော့တစ်ချိန်လုံးကတော့ဒီဘက်ကဖောင်းဒီဘက်ကသိဒီဘက်ကပိန်ဒီဘက်ကသိဒီဘက်ကအဖောင်းဒီဘက်ကအပိန်ဒီဘိုက်တစ်ခုတည်းကပဲဖောင်းပိန်လုံနေတာပဲလို့အတူတူပဲထင်ရတယ်ဒါပေမဲ့မဟုတ်ဘူး အခရဗေဒတတ္ထဗေဒရူပဗေဒအာကာရဗေဒလို့အဲဒီလိုအပိုင်းခြားလေးတွေနဲ့ခွဲခြားစိတ်ဖြာကြည့်လိုက်ဖောင်းဆိုတာအခရဗေဒနိယဖောက်ထုတ်တယ်ပိန်ဆိုတာကအဲအတောင်းတယ်လေဘာလို့ခင်ဗျားတို့ကန်းငယ်နေမြန်ပိန်နေနေတာလဲဟမ်ဖောင်းဆိုတာဖောက်ထုတ်ပိန်ဆိုတာအဲ့ဒီမှာအခရအရေးသားရင်တူသေးလားကိုင်းတတ္တဗေဒအတန်လေးနားထောင်ကြည့်ဖောင်း ပိတ်ဖောင်းပိတ်တူသလားကဲအမှုရအာကာရပိတာမိမိခန္ဓာလေးလေးလေးရှူကြည့်လိုက်တော့တဖြည်းဖြည်းတည်းမြင့်မောက်တဲ့ကြွဆူပြီးတော့ဝဇ္ဇထတဲ့ဝဇ္ဇတင်းလာတာဟာဘာလို့ဖောင်းတာနေကြပိန်ဆင်းပြီးတော့ကတ်သွားဝဇ္ဇထတဲ့ဝဇ္ဇလေးရော့သွားတာဘာလို့တူသေးလားအဲအဲ့ဒါအာကာရပိတာမူရခြင်းလည်းမတူဘူးဟုတ်မလားအဲ့တော့ဖောင်းတာကလည်းယုတ်ပိန်တာကလည်းယုတ်ဘာလို့ယုတ်ခေါ်တာလဲ ရှုလိုက်တော့ပရမလေးအားလေးနေသေးတယ်နောက်လေးအားမြနောက်တော့လေးအားဆုံးသွားအဖောင်းလေးတစ်ခုမှာအကြံစာဥပထိပင်ဖြစ်ဒီပြက်နေအားဖြင့်သုံးပိုင်းပိုင်းကြည့်လိုက်ရင်ဖောင်းစာဖောင်းလေဖောင်းဆုံးဖောင်းစာနဲ့ဖောင်းလေတူလားဖောင်းလေနဲ့ဖောင်းဆုံးရောမတူဘူးဟုတ်ပလားအေးအဲ့ဒါနောက်ပိန်စာပိန်လေပိန်ဆုံးနဲ့ဟောဖောင်းပြီးတော့လေပိန်သွားတာပဲတစ်စက္ကန့်10မိနစ်ဆိုင်မနေဘူးရထားလို့အောင့်ထားလို့ရတာလားမရဘူးအဲ့မှာလဲပိန်စာပိန်လဲ ပိန်ဆုံးတူရလားဟောမတူဘူးဗျာအဲ့ဒါရုပ်မတည်တဲ့ရူပဖောက်ပြန်တာသိညာယုတ်တရားလို့စာကပြောတယ်ဖောက်ပြန်တယ်ဆိုတာဘာလဲအရာစကားနဲ့ပြောရင်အရင်နဲ့မတူတာပဲဖောက်ပြန်တယ်ဆိုတာဘာလဲအေးဒါကြောင့်ဖောင်းစားကဖောင်းလည်းနဲ့မတူတော့ဘူးဖောင်းလည်းရောက်တော့ဖောင်းဆုံးနဲ့မတူတော့ဘူးဟုတ်မလားပိန်စားပိန်လည်းပိန်ဆုံးပိန်စားနဲ့ပိန်လည်းတူသေးလားပိန်လည်းနဲ့ပိန်ဆုံးပိန်ဆုံးနဲ့ဖောင်းစား အဲ့ဒီလိုမတူဘူးလို့သိတာဒါရုပ်တရားကိုသိနေတာပဲဒါကြောင့်စုတိုက်ကြည့်နေတဲ့ပုဂ္ဂိုလ်အစာပြောက်အလဲပေါ်လဲပြောက်ဆုံပေါ်ဖောင်းဆုံးပြောက်ပိန်စားပေါ်ပိန်စားပြောက်ပိန်လဲပေါ်ပိန်လဲပြောက်ပိန်ဆုံးပေါ်အဲ့လိုသိနေရင်တူသေးလားအမတူရင်ဘာတော့ဒါရုပ်ကိုသိနေတာပဲရုပ်ပတိတိအရူပံဖောက်ပြန်နိုင်ဝါအရင်နဲ့မတူဟောအဲ့ဒါကိုသိနေတာဒါရုပ်တရားသိနေတာပဲဟုတ်မလားဗျာပြီးတော့နန္တရားဆိုတော့ခင်ဗျားတို့ကျတို့ကဖောင်းနေပိန်နေမှတ်တော့ မာယမတ္တစိကလေးကတမှုတော်ဘာလွင့်သွားပြီးတော့ဝေကိရာจิตံဝေဒါจิตံနိပဇာနာတိလွင့်နာကိုလွင့်တယ်လို့ပြန်ရှုဆရာသမားရောသုံးမဟုတ်မာသရိပဒံဥပရိစိကအယဝိပဿနာပေါင်းအယလွင့်တဲ့စိတ်ကလေးကိုလွင့်တယ်လွင့်တယ်လွင့်တယ်လို့သူများထံငါးချက်ချီတော့ဘလောက်ပြန်ပေးရ30ချီတော့အဲ့ဒါလိုပဲလွင့်သွားတယ်ဆိုတာရှုမှရမယ်အချိန်ကလေးမှာဘေးလွင့်သွားတော့သူ့မှာအချီတင်သွားလို့အဲ့ဒီအချီပြန်ဆက်တယ်ဆိုတဲ့ပုံစံလွင့်တယ်လွင့်တယ်လို့မှတ်တယ် ဟောအဲ့ဒီလိုမှတ်တဲ့အခါကျတော့မှပြီးတော့ဖောင်းတာပိန်နဲ့ပြန်ကောက်ဟောတော့ကြစိတ်ကလေးကလွင့်သွားဖောင်းတဲ့ပိန်နဲ့ပြန်ကောက်အဲ့တော့ကယောဂီကအလိုလိုအလောက်ကပေးတဲ့အသိဉာဏ်ပေါ်လာတယ်ဩစိတ်လွင့်နေလုံးနဲ့ဖောင်းတာပိန်တာကရှိမှာပဲမရှိပြီဘူးလားဒါပေမဲ့သိလားဘာဖြစ်လို့တော့လွင့်နေလို့နောက်ပြီးတော့မှဖောင်းတဲ့ပိန်နဲ့ပြန်ကတော့သိလားဩစိတ်ကတခြားအသိကဖောင်းပိန်ကတခြားပါလားလို့မသိဘူးလား အဲ့ဒါပဲဒါကြောင့်စိတ်လွဲ့နာကိုမှတ်နိုင်မှယုံနာကွဲတယ်ဖောင်းနာကယုတ်တရားဖောင်းနေသိတာနန္တရားပိန်နာကယုတ်တရားပိန်နေသိတာနန္တရားတဲ့ဖောင်းနာနဲ့အသိပိန်နာနဲ့အသိတူတော့ဟုတ်ရဲ့မဟုတ်ဘူးတစ်ခုစီတစ်ခုစီဖြစ်နေတယ်ဖောင်းနာကနာယံနဲ့တူတယ်ဟောပိန်နာက နာယံနဲ့တူတယ်ဖောင်းနဲ့ပိန်နဲ့သိနေတာကရှင်ကလေးနဲ့တူတယ်ရှင်ကလေးကနာယံကိုပြေးပြေးပြီးတကလာကတ်နေတယ်လို့သိစကလေးကမခါယုံစီပြေးပြေးပြီးတကလာကတ်နေတယ် မှန်ရဲ့လားအေးအဲ့လိုကိုတိတိသွားတဲ့အခါကျတော့မှဩဖောင်းနာကလည်းအသိနံပိဏကလည်းသိနံအဲ့ဒီနံနှစ်ခုကလည်းပဲတူရဲ့လားဖောင်းနာတိတကခုနကပြောမြင်လာတာမောက်လာတာဆူလာတာဝတ်စားတာဝတ်စားတင်းသွားတာပိဏသိနေတာကတ်သွားတာရှက်သွားတာရော့သွားတာပိန်သွားတာအဲ့ဒီအသိနကုမတူလို့နမတိတိနာမဟောနမတိညွတ်တိုင်းကိုင်းနိုင်ဆိုင်နိုင်ရောက်တိုင်းဣတိထို့ကြောင့်နာမနံခေါ်သည် အာယုရှိရာရောက်တတ်သောကြောင့်နံခေါ်တယ်အာယုရှိရာရောက်တတ်လို့ပါလေအဲ့ဒါကတော့စာပြောပါတို့ယောဂီများကပေါင်းတဲ့ပိန်နဲ့စိုက်မှနေတော့ခုတ်ကလေးကတင်းလာတော့စိတ်ကလေးကပဲရောက်သွားတင်းတဲ့ခုတ်ကလေးပေါ်ရောက်သွားပြီဟောချီမြကြီးလေးကထုံတန်းထုံလာတော့ပဲရောက်သွားတော့ချီမြစီရောက်သွားတယ်အဲ့ဒါအာယုရှိရရောက်တာတော့ကြောင့်နာဒါကိုစားလို့ကိုင်းတယ်ညွတ်တယ်လို့သုံးထားတာဟုတ်ပလားအေးအဲ့ဒါကြောင့်သူ့သဘော အနေအပြင်သိရတယ်ဒါကြောင့်မမြဲရှင်ရဲ့သဘောပဲညံတဲ့ရှင်းတော့သည်တဲ့ဟောဖြစ်ခိုက်ရှင်းမှတ်တဲ့အခါကျတော့မမြဲတာရှင်းရတာသဘောတရားမြပဲငါကောင်သူကောင်မဟုတ်ဘူးယောက်ျားမိန်းမသံဉ္ဇဉ်လေးပြလူနာပြမသတ္တဝါမဟုတ်ဘူးလို့သဘောတရားမြမသိရဘူးလားအေးသိရတယ်ကြိုင်ဖောင်းတာပိန်တာလေးဆိုရင်ကြည့်လိုက်ဗျာဘုန်းကြီးတို့သိပ္ပံရှုတော်ရုပ်မြင်ဝါဒနေအပြင်ကြည့်တဲ့အဖျားလေးပုံမုံကြီးစစ်တင်လိုက်ရင် ကြားကြားနေသလားအဖျားလေးကလည်းချွန်ညွန်မြမြလေးမဟုတ်လား တင်စရာကလက်ပါရလားမုံကြီးလေးကရောအလေးချိန်ဝိတ်ရှိရလားမရှိတော့တင်လိုက်တိုင်းကြလိုက်တိုင်းတင်လိုက်တိုင်းကြလိုက်တိုင်းမှမဟုတ်လားအေးဒါကြောင့်အခုလဲဖောင်းနာမှာတော့ဖောင်းသားပြောင်းတော့ဖောင်းလဲပေါ်ဖောင်းလဲပြောင်းဖောင်းဆုံးပေါ်ဖောင်းဆုံးပြောင်းပိန်စားပေါ်ပိန်စားပြောင်းပိန်လဲပေါ်ပိန်လဲပြောင်းပိန်ဆုံးပေါ်ပိန်ဆုံးပြောင်းဖောင်းစားပေါ်ဟုတ်လားဗျာ အေးအဲ့ဒါယုံနာလေးတွေကရှက်နွယ်ပြီးတော့ဒလက်လဲတကဲ့သို့အမြဲမတည်ပဲဖြစ်နေတာလေးတွေဟာမှန်လိုက်တန်းပြောက်လိုက်တဲ့သင်္ကာရုပ္ပကညာရောက်တော့ပိုးပြီးတော့သိတာတာပေါ့သာနာပညာတွေကမလို့ရေကနေပေါ်ရေကနေပြောက်ရေကနေပေါ်ရေကနေပြောက်ရေကနေပေါ်ရေကနေပြောက်ဟောအဲ့တော့ပုဂ္ဂိုလ်တ attva သူငါတော်ဘာယောက်ျားမိန်းမသက်ဝင်လိပ်ပြလူနာပင်မှာတ attva အကောင်အထက်သာဏတရပညာတွေရှိသေးလားပရမတ်ထင်တယ်ပရမတ်ထင်တယ်ဆိုတာဒါဖြစ်မှုသဘော ပြည့်မှုသဘော ပေါ်မှုသဘော ပြောက်မှုသဘော အဲအရာစကားပြောရင်ရစ်ကနေရစ်ကနေရစ်ကနေဆိုတဲ့သဘောလေးသာသိသိသွားတယ်။ဒါကြောင့်ဖြစ်ခိုက်မှတ်ရှုယုံနာစုဆွဲမှုကင်းပြောက်သည် မမြဲရှင်းရဲ့သဘောပဲညာတဲ့ရှင်းတော့သည်တဲ့ဟော။နောက်ကြတော့တပြေးပြေးဒီမှတ်နေရတာကသူကရှင်းရဲ့လို့ထင်လာတာ။ဒါကုံလာလို့ရှင်းရဲ့မျိုးမဟုတ်ဒီယုံနာရှိလို့ဒါလေးကိုမှတ်နေရတာ။ အဲ့ဒီကနေပြီးတော့အကျဉ်းစားကနေအနုစားထိပေါ့ဗျာယုံနာရှိလို့ရေချွမြင်နာတဲ့သမီးတို့ကောင်းမီဝစားလဲချင်းချင်းငယ်ဆိုမညာလည်းဆောင်မြောင်းချစ်ပြုပြင်အိုနာသိနေရတာယုံနာမရှိရင်အဲ့ဒါတွေမရှိဘူးအဲ့ဒါတွေတဲ့ပို၍အခုဖြစ်လိုက်တယ်မှပေါ်လိုက်ပြောက်လိုက်တိုင်းမှဒီလိုမှတ်သိနေရတာလေယုံနာညာဩယုံနာဒီကြောက်เสียပါလားလို့ဘုန်းကြီးတို့တရားတော်မှာများမှာအသိညာထင်လာနိုင်တယ်ဟုတ်မလားအေးအဲ့ဒီလိုအသိညာထင်လာတဲ့အချိန်ကာလမှာ ဘုန်းကြီးတို့တရားတော်မတို့လူကျင်တဲ့မဲ့ဖို့နိဗ္ဗာန်ရမယ်ဗျာဒါကြောင့်ဖြစ်ခိုက်မှရှုယုံနာစုဆွဲမှုကင်းပြောက်သည်တဲ့အဲမမြဲရှင်းရဲ့သဘောပဲညံတဲ့ရှင်းတော်သည်ခုနကအဖျားဘုံမုံကြီးစိတ်တင်းတော့အဲတင်းလိုက်တိုင်းကြလိုက်တိုင်းတင်းလိုက်တိုင်းကြလိုက်တိုင်းအဲ့ဒါအနိစ္စလက္ခဏာတင်တာပဲဒါကြောင့်တရားစစ်စစ်မြင်မြန်တဲ့အခါဖောင်းမစည်းစည်းပိုင်ပိုင်အုံအုံထိုင်းထိုင်းနေတာ အခုတော့ကိုတော့တရားကြီးကြကုန်ပြီထင်ပါရဲ့နောက်ချိကြကြိုင်ပြီးရေထဲပြည့်ရတယ်လို့ပါပဲလားအဲဒါယောဂီကသူအုတ်ခဲကြိုင်တော့လည်းကြိုင်တာပဲနောက်ချိကြကြိုင်တော့လည်းကြိုင်တာပဲဟိုးတံများကြီးပြစ်လိုက်တော့လည်းပြစ်တာပဲရေထဲပြစ်တော့လည်းဘာထူးသေးတော့ကြိုင်ခြင်းကရိယာပြစ်ခြင်းကရိယာအလောက်ဟာအတူတူပဲမဟုတ်လားသို့တော့ယောဂီမှာညံကွာလာတယ်တဲ့ဟောအဲဒီလိုပေါ်ပေါ်ပါပါလင်းလင်းမြန်းမြန်းလေးဖြစ်လာတာ ဒါအနိစ္စလက္ခဏာထင်မှုရာဆိုပြီးတော့အာဟုမြောက်ပင်ပေးတာပဲအဲ့ဒီကနေနောက်ပိုင်းကျတော့သင်္ဃာရုပ္ပကညာတို့ကျတော့ဘာဖြစ်တုံးများအမြန်ယထာကြီးစီးသွားတယ်ရေကနေရေကနေရေကနေပဲအာသစ်ပင်တော့လှမ်းမြင်လိုက်တာပဲဟာဒါဓမ္မပင်မဲ့ကိုကိုပင်မဲ့လို့သိရတာအေးအပင်တော့ပင်မသိတာအခုလည်းပဲသူဖြစ်မှုသဘောပြက်မှုသဘောလေးလားသူကယုံနာရှိသိသိသွားတာပုဂ္ဂိုလ်တ attva သူကတော့ဘာယောက်ျားမိန်းမမရှိဘူးဟုတ်မလား ဒါကြောင့်ကြာရှည်စွာလဲခိုက်မြဲသူတီကြာလေသာ၍သိမ်မွေ့လေသည်အာယုန်တစ်ပါးပြန်သွားခြင်းသည်တဲ့ဟောဘေးလည်းမရောက်တော့သူကဒီပေါ်မှာစိတ်ကလေးကကက်ကပ်ပြီးတော့တခါတဲ့ခုနကယထာကြီးခုတ်တယ်လို့ဂျုံဂျုံကြဲကြဲဂျုံဂျုံကြဲကြဲလဲဖောင်းလိုက်ပိန်လိုက်ဖောင်းနေပိန်နေတခါတည်းတဲတောင်မထက်နဲ့ဖောင်းပိန်ဖောင်းပိန်တခါတည်းအဲလှုပ်လှုပ်လှုပ်ခါတည်းသီသီသီခါတည်းကြတော့မြန်လောအကျတော့စိတ်ဆိုင်ပဲကြည့်နေရတော့ဟုတ်ပါလားဗျာ အေးအဲ့လိုဆိုပြီးတော့သွားတာတန်းရောအာယုန်တစ်ပါးစိတ်ကလည်းမရောက်ဘူးတဲ့ဟောအဲ့ဒီချိန်မှာယောဂီဟာဘာဖြစ်လာလဲဆိုရင်ဘုန်းကြီးတို့ကာရမများကြောက်နေတဲ့ချင်းကင်းရှင်ပေသည်ကြောက်เสียနေတဲ့เสียတဲ့ဟောဘာပြောလို့မှသူ့မှာဘာတွေးလို့မှမဖြုံတော့ဘူးယောဂတီးပြီးတော့နေတာဟောအေးကြောက်နေတဲ့ချင်းကင်းရှင်မေသည်ချမ်းသာရှင်ရဲ့ရှုမြဲတူညီတဲ့ဟောချမ်းသာပဲတွေ့တွေ့ရှင်ရဲ့ပဲတွေ့တွေ့ तू ကသဘောမှသိထားတာကို အဖျားဘုံမုံကြီးစိတ်တင်းတယ်လို့ပေါ်ပြီးတော့ပြောက်ဖြစ်ပြီးတော့ပြက်ဒီသဘောမှလည်းသိနေသူ့မှာဆွဲလာစရာตายရာစရာမဲမော့စရာရှိသေးလားရှိဘူးဘာမှဖြစ်ဖြစ်မြေကြီးပေါ့ဘာတွေပဲသွန်မြေကြီးကပြုံငင်ရဲ့ခြင်းမရှိဘူးမိထဲမှာပါရီထဲတဲ့ကောင်းနာထဲတဲ့မကောင်းနာထဲတဲ့မိကပြုံငင်ရဲ့ခြင်းရှိသလားလေထဲမှာကောင်းတာတွေမကောင်းတာတွေလွင့်အဲ့ဒီလေကပြုံငင်ရဲ့ခြင်းရှိသလား အဲဒီလိုပဲယောဂီမှာလည်းပဲချမ်းသာဖြစ်ဖြစ်ဆင်းရဲဖြစ်ဖြစ်ပေါ်ပြီးတော့ပျောက်တာပဲဆိုပြီးတော့အဲဒီလိုပဲသူကမတုံမလို့ဖြစ်နေဒီအချိန်မှာယောဂီဘလောက်ဝမ်းသာကြရပြောလို့မတုံလို့ဘူးဘလောက်ကြောင်းလန့်ကြရပြောလို့တော့လေမတုံလို့ဘူးတဲ့သူ့လိုလိုအလိုက်တင်အလိုက်တင်အလိုက်တင်ဆိုပြီးမှတ်နေတာတဲ့ဟောဒါကြောင့်ချမ်းသာဆင်းရဲရှင်မြဲတူညီတဲ့ကြောင်းများမပြုတ်မရှိလွယ်သည်ပရမမတ်တတုံးကတော့တနင်တဘိုးဆိုပြီးတော့အမတ်ခါအာယုမတင်းတင်နေလေရတာတခါတည်းဟာဗါတဲ့ခတ်ကွင်းပြင်တာနဲ့ ရွာတိကြီးရောက်ဆိုလို့ယောဂီကအဲ့ဒီလွင့်တဲ့စိတ်နဲ့အမတ်ကအာယုံမတင်နေတာနဲ့နာယီပြည့်သွားတယ်ဟုတ်မလားအေးအခုသင်္ကာရုပ္ပကညာရင်အဲ့လိုမဟုတ်တယ်လိုက်ပြီဆိုတာသူဘာသူတက်တက်တက်တက်တက်တက်တက်တက်တက်အော်တိုမက်တစ်လို့ပဲခါရပဲအမခိုင်အောင်လေးရလဲအရန်သင်ပေါ်လာမတိစိတ်ကလည်းအရန်သင်အရန်သင်ဆိုပြီးတော့အဲဆက်မြချုပ်တဲ့အခါအောက်ကအချီနဲ့အပေါ်အချီတွဲတွဲပြီးတော့သွားတယ်လို့ပဲဗျာဟုတ်မလားအေးအဲ့ဒါကြောင်းညမပြုမရှုလွယ်သည်တဲ့ဗျာဒီသဘောလက္ခဏာတွေကို သူ့ဘာသူမတ်တိုင်မတ်တိုင်လေးတွေရှိနေတော့ဘုန်းကြီးတို့ကဒါတွေးအောင်သွားယူမှာပဲသွားဆိုတာအလုံးလုံးတာရှုမှတ်တာပဲဟုတ်ပလားအေးဒါပေမဲ့အဲ့ဒါလိုအလုံးလို့ရှုမှတ်တာအကောင်းဆုံးပူဇော်ခြင်းပါပဲဒီတော့တွေမဲပဲကဝေပူဇာအာမိတာပူဇာဓမ္မပူဇာတိခြေသာလိုလောကမှာပူဇော်ခြင်းနှမျိုးရှိတဲ့နမတိ ပစ္စည်းဖြင့်အာမိတဆိုတဲ့ပစ္စည်းဖြင့်ပူဇော်တာတစ်မျိုးနံပါတ်နဲ့ဓမ္မဆိုတဲ့တရားဖြင့်ပူဇော်တာတစ်မျိုးပူဇော်ခြင်းဘယ်နှမျိုးလဲပါဠိလိုအာမိတပူဇာဓမ္မပူဇာမြန်မာလိုပစ္စည်းနဲ့ပူဇော်တာတရားနဲ့ပူဇော်တာဘာနဲ့ဘာနဲ့အဲ့ဒီနှစ်ခုဘယ်ဟာကသာသလဲဆိုတော့ဧတတကံဘိကဝေ ယရိဒံဓမ္မပူဇာဘိကဝေခြေသားတို့ယရိဒယာယံဓမ္မပူဇာခြင်းတရားနဲ့ပူဇော်ခြင်းဤအတ္တိရှိဧတံဧသာအဲ့ဒီလိုတရားနဲ့ပူဇော်ခြင်းဤအကံအကကောင်းစွာမသွေဘယ်အမှမတုပနိုင်တဲ့အတုလအများဆုံးအထွန်းဆုံးအမြင့်ဆုံးမှန်လာပါပေတည်းိုလိုက်ဆုံးမနာယူ လူရန်မူပူဇော်ခေါ်ရသည်သုံးမနာယူလူရန်မူပူဇော်ခေါ်ရသည်ပါတယ်တော့သုံးမနာယူလူရန်မူပူဇော်ခေါ်ရသည်သုံးမနာယူလူရန်မူပူဇော်ခေါ်ရသည်မှတ်မိပါလား ဆုံးမကိုနာယူတယ်ဆိုတာတရားနဲ့ပူဇော်တာဆုံးမကိုနာယူတယ်ဆိုတာလူရန်မှုဆိုတာကပစ္စည်းနဲ့ထောက်ပင်လူရန်တာကပစ္စည်းနဲ့ပူဇော်တာအဲ့ဒီနှမျိုးတွင်ဆိုတရားဖြင့်သာပူဇော်တာလွန်စွာမြတ်ဆုံးမြည် တရားဖြင့်သာပူဇော်တာလွန်စွာမြတ်ဆုံးမည်ဗါတဲ့ဗျာတရားဖြင့်သာပူဇော်တာလွန်စွာမြတ်ဆုံးမည်တရားဖြင့်သာပူဇော်တာလွန်စွာမြတ်ဆုံးမည်မှတ်မိဗလားဒါပြင်ပြည့်ချင်းနဲ့ပူဇော်တာတရားနဲ့ပူဇော်တာဘယ်ဟာကမြတ် ဘုန်းကြီးမေးလို့မျက်နှာကောင်းရအောင်ဖြေတာလားစိတ်ကြိုက်ဖြေတာလားလိန်တဲ့လူကြိမ်လိုက်မှာနော်ဟမ်ငငယ်ရွယ်ရွယ်နဲ့သွားချိုးပါစေလို့ဟောဒီပရိသတ်ဘုန်းကြီးတို့အပေါ်မှာသင်္ကန်းတစုံစီတစုံစီနဲ့ပူဇော်ရင် ပြုံးနေမှာပါတရားနဲ့15ရက်တလားအထုတ်ရလို့မလူရရင်อืมလူတော့လူကျင်တာမလူရလို့သူမဲ့မဲ့ကြီးသွားတာဟာဟုတ်သေးဘူးနော် လောကရုပ်ဝါဒတဏီသိပ္ပံဆိုတာရုပ်မြင်ဝါဒအဲ့ဒါလွှမ်းမိုးနေတော့ကလူတွေကပစ္စည်းလေးပါးနဲ့အလုတ်ကင်ရှိမှပဲအဲ့ဒါပူဇော်တယ်လို့ထင်တာအလောကဟိုသကပုံလေးလည်းခြိတာပဲမုံပေးတဲ့ဘုန်းကြီးစာတတ်တယ်။ဘာလဲတော့အကိုကိုမုံပေးတဲ့ဘုန်းကြီးစာတတ်တာပဲဒီပြင်ပညာတွေဘာတွေသင်ပြတရားတွေဘာတွေဟောပြဘလားဟောပြဟောပြဂိမဆိုင်ဘူးမုံပေးတဲ့ဘုန်းကြီးလောက်ဂိမဆိုင်အဲ့ဒါဟာပစ္စည်းဖြင့်ပူဇော်တာကိုအလေးပေးကြတယ် အမှန်ကတရားနဲ့ပူဇော်တာကိုအလေးပေးရ။ဘာနဲ့ပူဇော်တာအလေးပေးရ။အေးဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကိုရောင်မြတ်ကြီးပြိဋိဘံစမ်းမယ်သူလည်းယုံနဲ့နာကိုကျွတ်တင်ပြီးတကလာပြိဋိဘံစမ်းမယ်အကြောင်း၃လေးလောက်ကကြီးညာချက်ထုတ်လိုက်တယ်မဟုတ်လား။အဲဒီလိုကြီးညာချက်ထုတ်လိုက်တဲ့အချိန်ကာလပုထုဇဉ်ဆိုတဲ့ပုဂ္ဂိုလ်များကအာရွှေတော်ကြီးလဲကပြူသလိုအဓိပတိဖေယလူနာဥခိုက်ကုသောတိုက်တိ အမြတ်ဆုံးဘုရားပြိဋိဘာစံတော့မှာပါလားဒီတော့ဂုံနဲ့တရားလက်ပဲအောင်တို့ဘယ်လိုများဇာပနာဘွဲကြီးဟွဲချီဆင်လာရပါလိမ့်မလဲအာဘယ်ကိုတော့ကဘယ်မြို့သွားဘယ်မင်းနေတာအကြောင်းကြားဘယ်တတိဘယ်တကြွယ်ကဘုရားကိုယုသေးလေးသားတဲ့အဲ့ဒီထအရောက်သွားဟုတ်မလားဗျာပြီးတော့ခုမလာမင်းတို့ရဲ့အငင်းရေကိုပင်မင်းဆုံးမှာအလောင်းတော်ရုပ်ကလမုတ်အထထနဲ့ဘယ်လိုလျော်ကံပင်မြအောင်တို့လှုပ်ကြမယ် အဲ့ဒါတွေနဲ့ဆိုပြီးတော့တခါတည်းအဆိုးတွေတင်သွင်းလိုက်ကြကြံကြံတွေပြုလိုက်ကြထောက်ခံလိုက်ကြဆုံးဖြတ်ချက်ချလိုက်ကြဟုတ်လားအဲ့လိုအဲ့လိုနဲ့နေလိုက်တဲ့အခါမှာကိုရော၃ပါးကိုရောဘယ်နှပါး၃ပါးဟိုမှာတော့တပါးစီပြပါတယ်ဘုန်းကြီးကပေါင်းပြောတယ်အတ္တတထယဟံဓမ္မာရမယဟံတိတ်တယဟံဘယ်သူတွေပါလဲ ဒီလောက်များသိတော့ကိုတော့ပလင်မော်ကဆွဲချပြီးအဲ့ဒီပေါ်တက်ထိုင်မှာမဟုတ်လားအဲအတ္တဓာထယဟဗါတယ်ဓမ္မာရာမယဟတိတ်တယဟအတ္တဓာထယဟဓမ္မာရာမယဟတိတ်တယဟယဟသုံးပါးဘာလို့နေတော့ဆိုတရားအထုတ်မြတ်စွာဘုရားတဆုတဆုပွင့်ဖို့ဆိုတာလေးသင်္ချေနဲ့ကမ္ဘာတသိန်းနဲ့ဟော အင်မတန်မှတွေ့ရဖို့မခဲရင်ဘူးလားခမရတို့အခုခေတ်ကတော့ပေါ်ပါတယ်ဖရားတွေဒီเจ้าနေမပြောသေးပါဘူးလောကမှာဘာသာရေး AIDS တွေယောဂဆိုတာဒီသိမ့်များနေတယ်ခုခံအားတာစင်တာကို AIDS တွေယောဂခေါ်တယ်လို့ဘာသာရေးမှာလည်းခုခံအားတွေသိကြဆင်းနေကြတယ်ဒါဒီတနိုင်ငံလုံးဘုန်းကြီးတို့လှဲ့ဩနေကြဘယ်တော့ထိပြီးတော့ကိုတော့ဟိုအဋိဋ္ဌံဝင်ရမယ်တော့မသိဘူး နော်အေးအဲ့ဒါပဲယူယူတဏ္ဍအနေအပြင်ဖရာကိုခွန်ကြီးတို့ကဒီဖရာရုပ်ပင်ကိုကြည့်ရှုဖူးမြော်နေဖို့မဟုတ်ဘူးသူဟောတဲ့တရားကိုလက်တွေ့ရအောင်ကျင့်သုံးဖို့အခုတော့မဟုတ်ဘူးခင်ဗျားတို့ကအာအာရှိလူစုပိုက်ဆံစုပြီးလာတကိုးကြီးဖရာတွေရှောက်ဖူးရအောင်ဒီတော့တကိုးကြီးဖရာတွေသွားဖို့တော့ကိုမျိုးကိုရွာကဖရာတွေကတကိုးမရှိတော့ဘူးလားကဲဟုတ်ပလား အေးအဲ့ဒါတွေပဲဒါတွေကိုလူတွေကအဟုတ်ထင်ပြီးတော့သတင်းစာတွေကရော လူတွေကရောတခါတခါများတို့ယောဂီရီကောတွေလည်းဒီတိုင်းပဲအဲနဲ့တရားအထုတ်ပြီးရင်လည်းလားတဲ့တို့အပေါင်းသင်းတို့တထွေသွားကြမယ်လေဟိုကိုတဲ့ဟုတ်မလားဘယ်ကိုလို့တော့ပြောပါဟိုကို ပြောမှာဟုတ်မလားအဲ့ဒါတွေပဲခင်ဗျားတို့ကမလေးတရားရွှေဗလန်းအနာတ္တဆိုတယ်လို့ပြောတဲ့တရားအထုတ်ပြီးတော့တဲ့ဖရာဖူးခြင်းနဲ့အနာကိုမလို့တဲ့ ကိုက်ပြောမယ်အခုခေတ်သွားနေရတဲ့ဘုရားဘူးကအိမ်ကထွက်တဲ့ရောက်တတ်ရာရာပုတ်တခရရီပြောတာဘုရားထီပဲဘုရားထီပဲဘယ်သူမှအရဟံကုန်တော့ရွတ်သွားတယ်လို့မရှိဘူးအဲကားလေးပါလေးဆောင်မလေးတော့ဘုရောဘုရောပြီးတော့လေကောင်မကြီးဘယ်လိုပဲပညာပဲပြောချင်ရလျှောက်ပြောတာဘုရားကြီးရောက်တော့အဲ့ဒါဖင်ဘူးတောင်းလေးထောင်ဥသုံးငိန်ချချပြီးတော့ဟိုဟာဒီဟာကြည်စားရင်တာဝယ်စားအပြန်လဲအိမ်ရောက်ပြီးတော့ပောက်တက်ကရကြီးလျှောက်ပြောတာဘယ်သူမှဘုရားကုန်တရားကုန်သံဃာကုန်မပဘူး ပြီးတော့ဇကကောင်းလွှင့်လိုက်သေးတယ်အမလီအရကရုတ်ရေတကိုးကြီးဘုရားတွေဖူးလာတာသာဓုပဲခေါ်ကြပြီတော့တယ်อืมခေါ်လဲရသာဓုကြီးအတိတ်ပဲမရှိအလုပ်တွေကိုလုပ်နေပြီးတော့အတန်ကောင်းလွင့်နေကြတယ်သူတို့ကပဲတခါတည်းထိတ်ကြီးကနာမည်ယူနေကြတယ်တချို့ကပြောသေးတယ်မလေးကျမတို့လေးတဲ့ဘယ်ကိုတဲ့ဘယ်နှခေါက်ရောက်ခဲ့ပြီတော့10ခေါက်ရောက်ခဲ့တော့ဘာထူးဘာမှမထူးဒါပဲပြိတ္တာ ပြီးတကူကြီးဘုရားတကူကြီးဘုရားနဲ့ကိုရွာကိုမျိုးကိုရှိရကိုเจ้าကဘုရားတကူမရှိရရောက်တာကိုသာဘုရားဆိုရင်အပြန်ဝင်မခံဘူးခြေထောက်နဲ့ဇုံပစ်ကန်နဲ့မှတ်တာအပေါ်မတက်နဲ့တော့ဘယ်နဲ့ဗျာမဟုတ်တန်တရားတွေဘယ်သူမှဂုံတော်လဲပွားတာမဟုတ်ဘူးရောက်တရရပောက်တကရလင်းချောင်းသားချောင်းမရချောင်းဟိုအချောင်းဒီအချောင်းပေါင်းပြောင်းထွေလာလျှောက်ပြောဘုရားရောက်ဖင်ပူတော်လေးနဲ့ဥသုံးချင်းချပြီးပြန်လာဖရာဘူးသွားတယ်အမဲကျမတို့တော့ဘယ်ကပြန်ဘာတောင်လောက်ခဲ့လေတာတဲ့အင်းရလိမ့်မှပါကြီး ကြီးခြင်းနဲ့ကြီးခင်ရဆိုတာလို့ပဲ။ကိုင်းတော်ပါပြီမပြောတော့ပါဘူး။အခုရဟန်းတော်သုံးပါးကတော့မရိသကြီးဘုရားတဆူပွင့်ဖို့ဆိုတာလေးသိချင်းနဲ့ကမာတသိစောင့်ရ။အဲ့ဒီဘုရားပွင့်မှလည်းဟောဒီဝိပဿနာအသိဉာဏ်နေရတယ်။ဘုရားပွင့်မှဘာရ။ဟုတ်တယ်ဘုရားမပွင့်မီကဘုန်းကြီးတို့ဒါနအရာ ပြိုင်ဆံမရှိအောင်ရှိခဲ့တာပဲ။ဒါနတို့ဘုရားပွင့်စရာလိုသေးလား။ မလိုဘူးဌာနအတွက်သာဖရာပွဲရင်အဲ့ဒီဖရာသိခါချသွားမှာပေါ့ပရိသတ်ရဲ့ရှင်းရှင်းလေးပါသီလအတွက်ရောဖရာပွဲကြလိုသေးလားဖရာမပွဲမိကသီလလုံငန်းနဲ့၅ပါးဘိသတိထင်းကြီးနဲ့ဆယ်လီပိုင်ချသီလတွေမရှိဘူးလားရှိနေတယ်အဲ့ဒါခမရတို့ဒီခေတ်ကလည်းအဲ့ဒီသီလကလည်း AID ဘာသာရေး AIDS သီလတွေပေါ်နေကိုးပါးသီလတဲ့တတ်တတ်လွတ်သီလလာသေးတယ်ဟမ် အဲ့ဒီကိုးပါးနဲ့တတ်တတ်လို့နောက်ကြမှာပြောဦးမယ်ခုမပြောသေးပါအင်္ဂလိပ်လိုနမာနုတရုတ်လိုလောင်ဆက်ဖြစ်နေပဲထားခဲ့မယ်နော်နမာနုဆိုတာအနမူနာနမာနုဆိုတာလောင်ဆက်ဆိုတာလက်ဆောင်အခုအဲ့ဒါနမူနာနဲ့လက်ဆောင်ဖြစ်နေတာထားမှာနောက်ကြမှာတပိပိရှင်းပြမယ်ဘုန်းကြီးတို့စာပေထဲမှာမပါတဲ့ဟာတွေကိုခုခေတ်ကအသေးအစမ်းလုံးလဲနေပြီးတော့မှပြောနေကြတာပြီးတော့ခုတ်ရတခြား ခရောင်းတိုက်တခြားပါတခြားဆိုလားပြောလိုက်တော့ original မတဲ့ကျမတို့က original မသုံးတာတဲ့ပေကြီး73 original ဓမ္မစကြာ original အနတ္တလက္ခဏာ original သတိပဋ္ဌာန် original အခုမဟုတ်မဒါရဏပရိတေသရိတာပါလပရိမိတဇာလာဘယ်ကလာတာတွေတို့ဖက်ဆက်တယ်အချို့ဥဝတ်တော့ဘုရားဒေသနာတော့ပါပါရဲ့အပြည့်စုံမဟုတ်ပါဘူးပြောတော့ original တဲ့ငေါနေနော် အကျေနိုင်တာငရုတ်ဆုံနဲ့ထဲ့ထောင်းရင်ဟမ်အေးအဲ့ဒါတွေဗျာပြီးတော့သတ်သတ်လွတ်စားတယ်တဲ့ဟောသတ်သတ်လွတ်စားတယ်ဆိုတာကလေဘုရားအာမဂဏသဘောတာ42ကာထာနည်းနည်းမဟုတ်ဘူး42ကာထာ အာမဂဏမှာဟောတာရှင်းတော့ကဘုရားမပွဲမိကရသေးတယ်ဒါကတော့ဘုရားမမပွဲတော့နီးမှလမ်းမှငမရသေးတော့ကိုထင်ရကိုကောင်းရဆိုပြီးလောက်ကြမှာကိုဗျအဲ့တော့ရသေးတယ်သတ်သတ်လွတ်စားတော်တွင်ကနေမြို့မှာလား ရှင်စားမိဝဲသူတို့ကလည်းခုနအဲ့ဒါလောက်စားတာကိုအဲ့ဒီခေနေတုန်းကဝိပဿနာမပေါ်သေးတော့သိခုန်နေတာပေါ့ဒကာတော်မတွေကလူလူလာလာမြတ်မြတ်နုနုကိုကိုကွယ်ကွယ်ပေါ့ဗျာအဲ့နောက်ကြဘုရားပွင့်လာတယ်ဘုရားပွင့်လာတော့ဘုရားကမေဇိမပฏิပဒါအေးသမ္မာဝါစာသမ္မာကမ္မနာသမ္မာជីវသမ္မာဝါယမသမ္မာသတိသမ္မာသမာဓိသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဒီမဂ္ဂင်ရှင်ပါးဟာအမှန်ဆုံးပဲလို့ဘုရားပွင့်ကြတော့မျက်ကြည့်ပွင့်နားကြည့်သွားကြဒါတော့ခုနကယသိတွေလာတော့ဟိုကြည်တန်းကြည်ပဲပြုတ်တော့လှိုက်လိုက်လဲလည်းမဟုတ်တော့ဘူး ဒါတော့ယသိတွေကလည်းမေးတာဟာဒကာဒကမတို့ငကူဟာအဲ့တော့ဒုလာတော့ကတင်တို့သလုံးမဟုတ်ပါဘူးအခုကြတော့ကတင်တို့တွေဘယ်လိုဖြစ်ကုန်ကြတာတော့အာမြတ်စွာဘုရားပေါ်လာပြီတဲ့ဘုရားပွင့်လာပြီဒါကြောင့်ရှင်မရတို့ပေါ့ဝတရားကြည်အောင်တာတပည့်တို့ပြုတော့ပါတယ်တဲ့ငကူကတော့လှိုက်လိုက်လဲလည်းမဟုတ်တော့ဘူးမေဇိမပฏิပဒါဆိုတဲ့အလယ်လမ်းမှာမဂ်ခင်၈ပါးဆိုတဲ့တရားဟောတဲ့ဘုရားပေါ်လာပြီဟုတ်လားတဲ့အာငါတို့လည်းအဲ့ဒီဘုရားပေါ်လာကိုဒုအကျင့်နဲ့စောင့်မျှော်နေတာပဲတဲ့ သို့တော်တခုတော့မေးပြရသည်အဲ့ဒီဘုရားကတတ်တတ်လို့စားရလားဟင်းအင်းမစားဘူးအင်းမစားရင်မင်းတို့ဘုရားသိမဟုတ်သေးပါဘူးအဲ့ဒီကြမှာဘုရားကြီးသွားပြောတော့ဘုရားကပြောပြတယ်ဟုတ်လားတတ်တတ်လို့တော့စားပါရဲ့လောဘဒေါသမောဟတွေအိတ်တမေစေတာကိုဥစားတွေများနေမယ်ဟုတ်လားဗျာဇနီးမယားသမီးသားနဲ့စီးပွားရေးတွေပေါ်နေမယ်ဆိုရင်အဲ့ဒါဟာကိလေသာအနံ့ထူပြောနေတာပါတတ်တတ်လို့အနံ့စမ်းလို့အနံ့ပုတ်တယ်လို့မဟုတ်ပါဘူးဆိုပြီးဘုရားကအများကြီးပြောပြတယ် ဒီကိမှလည်းရှိကြတယ်ဟိုလူကပြောဒီလူကပြောဟိုကပြန်ဒီကပြန်လို့ပေါ့ဗျာဘယ်ကပြန်လဲဆိုတော့ကိုကိုယ်တိုင်သိဆုံးပေါ့မော်တော်ကားမှာအလံလေးတွေချိတ်လို့လေသိတယ်မို့လားအေးအေးအေးအေးအေးအဲ့ဒီကပြန်လာပြီးတော့မှတခါတည်းသတ်သတ်လို့စားတယ်လူကတော့သတ်သတ်လို့စားတယ်လှုပ်တာကလောဘနဲ့ဒေါသနဲ့ကိုယ်ထက်သာကိုမနာလို့ကိုယ်နဲ့ဓာတ်သူမကြည့်ဘူးဆိုပြီးတော့လှုပ်နေကြရင်ဘာထူးမှလဲဘာထူးမှလဲပြိတ္တာအေးသတ်သတ်လို့စားတာကိုအပြစ်မဆိုဘူးကုသိုလ်မရဘူးဆိုတာသတိပြုပါ ယောဂကင်းရင်ကင်းမယ်အနံ့ကောင်းရင်ကောင်းဟုတ်ပါလားသိပြီးပေါက်တာမပေါက်တာတော့ပြောတတ်ဘူးပေါ့ဗျာနော်ဟမ်ခင်ဗျားတို့ကလည်းအဲ့ဒါလေးတွေကသွားသွားတင်နေကြတာကိုဟုတ်တယ်မဟုတ်လားအဲအဲ့ဒါဒီကစကားမင်းအဝေးကယောဂီတွေသွားပြီးသိတိလေးပါလေတင်လိုက်ကြအောင်နော်တတ်တတ်လို့လေးပါလေစားကြအောင်ငွေကုန်ကြီးကြသက်သာတာပေါ့ဈေးုံကဏ္ဍကြီးမှတဲ့ခေတ်ကိုကိုင်းတော်ပြီဗျာ အခုယဟန်တော်သုံးပါးကတော့ဘုရားတဆူပွင့်ဖို့ဆိုတာအင်မတန်ခရင်နဲ့ဒါနအတွက်ဘုရားပွင့်ကြမလိုဘူးဘုရားမပွင့်မိကဒါနလုပ်ငန်းရှိပြီးသားသီလအတွက်ဘုရားပွင့်ကြမလိုဘူးဘုရားမပွင့်မိကသီလလုပ်ငန်းရှိပြီးသားသမထပရိသေပရိယဂုံတော်ပွားဆိုတာတွေလည်းဘုရားမပွင့်မိကရှိပြီးသားတွေဟုတ်တယ်မို့လားအဲ့ဒါခင်ဗျားတို့ယောဂါတွေလည်းအဲဟုတ်ပါယောဂီတွေလည်းညာညာအိတ်ခါနေပရိလေးပါလေစိတ်သေးလား နင်ပြီးနေဆင်နင်ပြီးနေဆင်လေလောက်ကြအောင်ပေါ့နော်အေးအဲ့ဒီအလေးအထားလေးတွေကလည်းတော်တော်ခွာကြတာပေါက်ချိန်ရပါမှာအပ်လိုက်လိုက်ရှားနေသေးတယ်ပေါက်ချိန်နဲ့အဘယ်ဟာတမိုးကြည့်အခုဝိပဿနာဆိုတာပါတယ် အဲ့ဒီပေါက်စဉ်ဆိုတော့တန်မိုးကြီးမားတဲ့ဟာကြီးရဒီမှာခင်ဗျားတို့ကအကလေးရညကြတော့ဟိုလူကလားထောင်စီဩကာသဩကာသဝရံမမမမောတော်ဝိသနာမြတ်ရှင်သောဩကာသဩကာသပါဗျာဟိုဘကန်းကအောင်မတွေတော့အိတ်ကုန်ပြီထင်တယ်တူဝေဝေပြောချင်မှာဘူးစမိလို့ပြောတာပါသူများတင်ပြောလဲပြောတတ်ပါဘူးအဲ့ဒါလိုလေးတွေအဲ့ဒါအခုကကလည်းပဲဘုန်းကြီးဝါကြိုက်တာပြောရမှာဘယ်ဘာသာရေးစာအုပ်ကြည့်လိုက်ကြည့်လိုက်အယွတ်ကြီးပါလား ဘသူသည်ဘယ်ကာတာရွတ်လို့တဲ့ဘာလေးရွတ်လို့တဲ့ပြီးတော့ပြည့်ပြည့်စုံစုံလည်းမဟုတ်ဘူးဟိုနာကတလုံးဒီနာကတလုံးအိုဒီတိညာညာဒီတိပြီးတော့ဘုန်းကြီးတွေကိုတကားတဲ့ပဲချင်းဝင်မတင်လိုက်သေးတယ်ဘယ်ဆရာတော်ကြီးရဲ့စာအကျဉ်းလိုက်တာသာသနာခုတုံးလုပ်တာဟုတ်ပလားအေးသူဟာလည်းသူအတိတ်ပဲအရဟံပူဇော်ထုကိုခံယူတော်မူလိုက်တော်မြတ်စွာဘုရားအပြည့်စုံတလူလာမပေါ့ ခုတော့ခင်ဗျားတို့ကကကြီးလည်းမခံနိုင်ဘူးခကြီးလည်းမခံနိုင်ဘူးနာကြီးလည်းမခံနိုင်ဘူးလကြီးလည်းမခံနိုင်ဘူးကြီးလေးကြီးဆိုပြီးတောင်လေးတောင်ကအကွက်ကြီးလေးလို့ကြီးပြားကြီးငွေပြားကြီးပြီးတော့ဘုရားရှင်ပေါ်သွားတယ်ထားမကြည်နိုင်တာဟုတ်မလားအေးထင်ရတယ်ပညာလွန်အတ္တဆိုင်ရုပ်ဆွဲလွန်ဝါဒတွေသိမ့်များနေတယ်ဒါလို့သာလက်ချော့ပေးရင်သာသနာကွယ်တော့မယ်နှစ်နဲ့ဆယ်မခံဘူးလျှော့သာပေးကြည့်တို့ဗုဒ္ဓဘာသာကလည်းပဲသိတဲ့ဘောကောင်းတာပဲပြောရရင်တော်တော်ကြွားကြပါတယ် အမဟာယာနဗုဒ္ဓဘာသာကလာလဲလက်ခန္ဓာဟိန္ဒူကလာမလားအစ္စလာမ်ကလာမလားမွတ်စလင်ကခရစ်ယာန်ဘာလာမလဲလာကျင်တာလားသိတဲ့ဘောကောင်းတယ်ဟုတ်တယ်မဟုတ်လားတို့မှယရဏသုံးပါးဘုရားတရားသံဃာကိုယ်ဝေရအစစ်ရှိပြီးသားဆိုတာအပြင်းအဲ့ဒီတဲ့ပို့ပြီးတော့ဗာရင်စေနောကတာဂါစရိုင်းဝါစရိတ်ဘုန်းကြီးအင်္ဂလိပ်လိုပြောတယ်နိုင်ငံခြားကပြန်လာတာခုမှဗာရင်စေဆိုတာဘေးရင်ဆရာကိုပြောနောကတာဆိုတာ ကာဆရာကြီးဆိုတာအာဒီဒီဒီမီးနင်းကိုခင်ဗျားတို့မြန်မာမပြနိုင်နိုင်ဘူးဂါဆရာကြီးဆိုတာဂိုင်းဆရာကိုပြောတာဝါစတိတ်ဝိဇ္ဇတူကိုပြောတာအဲ့ဒါဒီပေါ်လာတော့ဘေးလေးဆရာလဲတွက်ကြည့်ပေါ့ခဏခဏကြီးပေါင်းတာပဲဘုန်းကြီးတို့တရားတော်မတို့လဲအုံနောက်ရှင်မပြေတဲ့အခါမှာခဏနေမမှားဘူးလားဘေးလေးဆရာဘာသာနဲ့ထူတာလားသူကအလုံးမှန်ရမလား အဲ့ဒါကိုခင်ဗျားတို့ကအုံလုံးမရှိတဲ့အနေအချင်းတကားတည်းပဲအာဘိနေဆရာဘယ်လိုဘယ်လိုဟောဒီတဲ့နေ90စနေသားသမီးမို့တဲ့တောက်ကြဆိုတဲ့သစ်အရင်ခံပြီးတော့တနေ့ငွေအညွန့်အဲအဖျားခံပြီးတော့သစ်အဲသာဘုရားထုပါတို့ဘုရားခိုင်းစားခံနေရတာပဲသူတို့ပြောသမျှလုံနေရတာဒါတို့ပရိသတ်ကသိသဘောကောင်းပြီမလိဘိနေဆရာခိုင်းလို့ပါဆရာရေယူယူပါညာနဲ့ဆိုပြီးတော့လောက်တာပြီးတော့တခါလဲမိုးကိုချက်တည်တယ်ဘုရားအိမ်မောတင်တာမိကွင်းတယ်ဆိုတော့ဘုရားကြီးညိုလို့ကိုးကွယ်တာလားမိကင်းဆောင်ခိုင်းတာ တံပေးဆရာကြီးခိုင်းနေတာဟုတ်ပလားအေးကြောက်စင်းတို့အိမ်မှာတင်ထားရင်ခိုက်တယ်ဆိုတော့တို့ဘုရားဘလောက်သိခါကြတို့ကအကောင်းဆုံးအမွန်ဆုံးအမြတ်ဆုံးဆုံးပြီးတော့ကိုယ်ကွယ်နေတယ်ဖရာကြောက်စင်းတို့လူကိုယ်ကွယ်ရင်ခိုက်တယ်ဆိုတော့ဖရာကိုသိခါချရရောက်တာပဲပြီးတော့ဖရာကိုရွှေဒီဆယ်လက်လူပါငွေဒီဆယ်လက်လူပါတဲ့တကယ်ရွှေဒီငွေဒီလူသားလားတော့မဟုတ်ဘူးဘိနေဆရာကြီးကလှဲ့ထုတ်လိုက်ဟာခင်ဗျားတို့ဗုဒ္ဓဘာသာဖရာသဘောကောင်းပါတယ်ဒါဘုန်းကြီးအတွင်းကပြောပြတာပါတို့အတိဘယ်ကဒီတိုင်းပဲ ဆရာရဲ့တဲ့ရွှေရီးတက်လက်ထောင်ကျော်ပေးရတာကျမကအသက်50ရှိနေရွှေရီးအလက်50ဘယ်တက်နိုင်မှာတော့ဒီတော့ဘယ်လိုဆရာပြောပြလဲခင်ဗျားတို့ဖရာသဘောကောင်းပါတယ်တဲ့ကိစ္စမရှိပါဘူးတဲ့ဟောလေတဲ့စီကရက်ကကလက်ရွှေလေးကိုတဲ့ဝချမ်းမြတ်တက်ပြီးတော့ဖရာရှိသွားထောင်ထားလိုက်ပါဘာမှမပြောဘူးခင်ဗျားတို့ဖရာအဲ့လိုလိုလုပ်တော့အကုန်လုံးဖရာရှိဘာတွေရောက်လာတော့အာအမိုက်တွေရောက်လာတာကိုယ်အိမ်ရှိမှအဲ့ဓာတွေများချကြည့်ဆဲလိုက်မှဖြစ်ချင်း32ကွက်ထားလာကုန်မယ်အောင်မေး ဘုရားရှိကြတော့အဲ့လိုသွားလို့တာဒုဘာသာကြည့်ဘလို့ရုပ်ပြက်တော့သိခါမကြဘူးလားအဲဒီကအိန္ဒိယမောင်ကိုဝဲလာတဲ့နှကောင်းညွန်ကလမသူရတရီကဘုရားကြီးသွားပြီးတော့ဗိဒကသုံးပုံဆောင်မေတော်ကြီးဖြစ်လို့ဖြစ်ဘိုးဘိုးအောင်ရောဘုံမင်းကောင်းရောရှင်မတိရောရကန်းစင်တောင်ရောအကုန်ပဲဟုတ်တယ်မဟုတ်လားအေးမပြောချင်လို့ပါရွှေဘောကျွန်းတို့တာမင်ရတို့မပြောချင်လို့ပါအဲအဲ့ဒါတွေပြောတာ အေးအဲ့ဒါကိုယ်ကမှုဆိုင်ရာကိုယ်ကကိုကြီးညိုတာကိုကြီးညိုပါမကြီးညိုဘူးလို့မတားမြစ်ပါဘူးကိုယ်ကမှုဘာသာရေးဆိုင်ရာအရာဆိုပြီးလူတွေကအဲ့ဒါတွေလှုပ်လာတော့ပြီးတော့သူတို့ကအဲ့ဒါနဲ့လက်မထောင်သည်ကျမတို့ကဘယ်ကပြန်လာတာဘယ်တော့ဘယ်တော့နဲ့ဘယ်ပုဂ္ဂိုလ်ကြီးနဲ့ဘယ်လိုရင်းတာအမလေးအဲ့လိုကြီးလာတာအာကျမမကျမကတဲ့ဆုံးမရောက်ရင်ကျမတို့အိမ်မကြီးရှင်နဲ့ကြီးခင်ရဲ့နော်အေးအဲ့ဒါတွေတော်တော်ခွာကြတယ်ကဲမပြောသေးပါဘူးနမနုနဲ့လောင်ဆက်ပဲထားကြပါစို့ အဲ့တော့ဘုန်းကြီးတို့ငယ်စဉ်တောင်ကြီးကကြားဘူးတယ်ကိုရင်ကျောင်းသားဘဝတုန်းကရုပ်ရှင်အငိမ့်မောင်အငိမ့်နေစက်တွေကြည့်တော့ illusion တော်တွေကပြောအမမင်းသဘောကောင်းတဲ့ဘဝတော့တို့အိမ်နာကမိအီကောင်းလိုက်တဲ့သဘောကလေးလေးရောက်အဖေမပေါ်ဘူးမောင်ကြီးတဲ့အခုလေဒုဗုဒ္ဓဘာသာကကောင်းလိုက်တဲ့သဘောတရားဘာပြောကောင်းမလို့ဖယားရှိအကုန်လုံးစုပ်ပြီးတော့ပွားစီကိုခတ်နေတာပဲဘုန်းကြီးတို့ကဘာသာရေးဝန်ဆောင်တူးနေအပြင်အဲ့ဒါတွေကိုလည်းပဲရှုမြင်သုံးသပ်သင့်ပါတယ်။ကဲရှင်းရှင်းလေးပြောမယ်။ဘုန်းကြီးကသင်္ကန်းကိုကြည့်နေမိမတယောက်ဖက်နေရင်ခင်ဗျားတို့ဘာလုပ်မလဲ။ ဘာလို့မလဲရှင်းနိုင်ရင်တဏှာနဲ့ပြင့်မှန်ပြိတ္တာဟုတ်တယ်မို့လားဘာမလို့တော့မတော်လို့မကောင်းလို့အခုတော့ဘုန်းကြီးတို့ကမြတ်စွာဘုရားရှိမှလှုပ်ချင်ရတယ်ခမည်းတော်ထုချင်တဲ့အလားတည်းထုအာရှင်မုံရောကိုမုံရောပေးလိုက်တာကလည်းအောင်စုတောင်းဘုရားတဲ့စုတောင်းမိဘုရားဝိဇာမယဘုရားမနောမယဘုရားတဲ့ဒီဘေးစရာတွေဘာတွေလှုပ်တိုင်းခံနေရတာကိုဘုန်းကြီးတို့ကဒီတိုင်းပဲလက်ပိုက်ကြည့်နေရမှာလား gain ပြောရှင်းမလားအဲ့ဒါတွေသိရေးကြည့်နေတယ် အခုကအရွတ်အဖတ်နဲ့လောက်တယ်ဆိုပြီးတော့ခုနကဖယားအမျိုးမျိုးလေးနဲ့ပြောရရင်လည်းမကောင်းပါဘူးပရိသတ်ရဲ့ဖယားမိမလမျက်နှာလေးတို့တခါလေပအိုလေးကနှီးပြီးနှုတ်ခမ်းလေးကိုတခါလေရစ်တွနေမှဆိုတော့မပြောချင်ပါဘူးဖက်နန်းကြီးစိတ်ပုံအောင်လှုပ်တာရဟန်းသံဃာတော်များရွှေငွေမဝေ့ရဘူးအဲ့ဒီဖယားကိုခုကကယရဏာတွေအကုန်ဝတ်ပြီးတော့ဘိဒကသုံးဖို့သံဃာယနာတင်သံဃာယနာဝင်ကျမ်းနေတဲ့မပါတဲ့ပါတဲ့ဇဗုပတိချွတ်ခမ်းနဲ့ခမရတို့လှိမ့်ထုံလိုက်တာလဲအဟုတ်ထင်တာပဲခိုင်းပြီးရော သိသဘောမကောင်းနဲ့မိအေးနော်သိသဘောကောင်းမနေနဲ့တို့ဘာသာရေးကသဘောကောင်းလုံးအာကြီးအာကြီးတယ်ဟိုဟာလူပြောဘာဖះနဲ့ညာဖះနဲ့အာအသားလုံးလဲဖះကြီးလုံးလဲဖះတန်လုံးလဲဖះသွတ်လုံးလဲဖះဖះဟာဒီဖះပဲဒီဖះရဲ့အစိုးအမိန့်ဘုန်းကြီးတို့တရားကျင့်ဖို့ပဲမဟုတ်ဘူးလားအခုအဲ့ဒါနဲ့မဟုတ်ဘူးဟိုလိုလိုဒီလိုလိုရောင်30ဘဝဖြစ်တယ်ဘာဘဝလဲ အေးရောက်30ဘဝကိုဖြစ်နေတယ်အဲ့ဒါတွေသတိထားကြတချို့တချို့နမီနာမှာအောက်ကဘုရားကိုလို့မျက်နာကတခြားပုဂ္ဂိုလ်ဖြစ်နေဒါလည်းဒုပရိသကြားမှာပါဟုတ်ပလားအေးပြီးတော့အုံမနိပါရမေဟုဆိုတာကြည့်မြောက်ပိုင်းမဟာယာနကလာတာဘုန်းကြီးတို့ကဖရာအမေမကူးကွယ်ဘူးဖရာအဖေမကူးကွယ်ဘူးဖရာလောက် မကူးကွယ်ဘူးဘာကြောင့်မကူးကွယ်တာလဲကူးကွယ်ခြင်းကမထိုက်သေးဘူးလောဘဒေါသမောဟနဲ့သူ့လိုကိုယ်လိုပုထုရှင်ဘဝရှင်းလား တကယ်မဟာတက္ကရီတရားသုံးခုနဲ့ဆုံလာစား15ရက်ဘုရားဦးနေ့မနေ့ကျတော့အာသီလနဲ့ဒေါသမန္တမယကိုပယ်ထားတဲ့သမာဓိနဲ့လောဘမန္တမယကိုပယ်ထားတဲ့ပညာနဲ့မောဟမန္တမယကိုပယ်ထားလို့တကယ်အဓိပတိဘုရားဖြစ်ကိုးကွယ်တာကြောက်ဖြစ်ဖြစ်တန်ဖြစ်ဖြစ်တစ်တာဖြစ်ဘာဖြစ်ဖြစ်ဘုရားဟာဘုရားပဲအခုတော့ခင်ဗျားတို့ခုနမဟုတ်ဘူးမို့ကိုကျက်တည်တဲ့ဘုရားကမိကွင်းတယ်လက်လာနဲ့ဘုရားကလာဘမှုနီလက်လာဘကောင်းတဲ့ကောင်းမကြီးပရိုမိုးရှင်းတဲ့တဲ့ဆိုတော့ဘုရားကိုကြည်ညိုလို့ကိုယ်ဝယ်တာလားတထောင်းစားလုတ်ခိုင်းတာလားပြော လောက်ယုံညံ့သွားလဲသိခါကြသွားလဲအဲ့ဒါတွေသတိထားဒါကြောင့်ဒါနအတွက်ဘုရားပွဲမမလိုဘူးသီလအတွက်သမထအတွက်ဝိပဿနာအတွက်သာလင်ဘုရားပွဲလို့ဝိပဿနာတရားအားထုတ်မှဒီဘုရားပွင့်ယုံနဲ့မယ်ဆိုတာကိုဘုန်းကြီးတို့ပရိသတ်တူရှင်းတဲ့လူရင်းကိုသဘောပေါက်ပါဘုန်းကြီးကစနေသားနာမည်ကတက်တိုးတယ်တူရှင်းတဲ့လူရင်းပဲပြောတတ်တယ်နော်အေးဒါကြောင့်အဲ့ဒီဘုရားပရိနိဗ္ဗာန်သံဃာနီကိုဏကအတ္တတထယဟဓမ္မရမယဟဒိဋ္ဌယဟ နေလားငါလားကြိုးစားကြတာအစီဝေးဝဲမတက်ဘူးထောက်ခံစာမပေးဘူးအဆုံးဖြတ်ချက်အစိုးပြုချက်တွေမပြုဘူးနေလားငါလားသွားရင်ရရင်ထိုင်ရင်ချိန်နဲ့မြအာထုတ်နေကြတော့ပုထုဇဉ်ယဟန်တွေကဖရာကိုဂုံးတိုက်တယ်အဲ့ဒါပေါ့ဗျကဒုံကတိုက်လောက်တယ်ဆိုတော့ကဒုံကဒုံချင်းတိုက်တယ်အေးပုထုဇဉ်ယဟန်တွေက သူတို့ကလည်းတခါလဲအစီဝေးလေးသွားဖာရင်ညာဒါနဲ့အချိန်ကိုမစားနဲ့မပေါက်နိုင်ဖြစ်ပြီးတော့နေအဲ့ဒါနဲ့မြတ်စွာဘုရားတဲ့ဟောဒီယဟန်သုံးပါးဟာအစီဝေးလည်းမတက်ဘူးအဆိုလည်းမပြဘူးထောက်ကန်ခြင်းလည်းမပေးပါဘူးတပည့်တော်တို့ချစ်တယ်လို့ဘုရားကမချစ်ပါဘူးဒါနဲ့ဘုရားကရှေ့တော်ခေါ်စီခုနကယဟန်သုံးပါးရောက်လာချစ်သားတို့ငါဘုရားချစ်တယ်လို့သင်တို့မချစ်ကြဘူးလားအာချစ်ပါတော့ခေါ်ဘုရားတပည့်တော်တို့ချစ်တာကဒီလိုဘုရားဘုရားတန်စုပွင့်မို့လေးလင်ရှင်ကဘာတသိကာလမြတ်စောင့်စားရတယ် လေးသိချေကမ္ဘာတသိမှာလေးသိချေအတွင်းဘုရား12စုပဲပွင့်လေးသိချေအတွင်းဘုရားဘယ်နှစု12စုပဲပွင့်တသိချေအတွင်းက26အဲ36စုတသိချေအတွင်းကအဲ့တော့လေးသိချေကမ္ဘာတသိဆိုတော့ဘယ်လောက်အမောင်းတကဘာကဘာတသိန်းက16စု၄သင်္ချေက12စုဆိုတော့ပေါင်းလိုက်တော့နှစ်ကျိတ်ရှိဆိုတော့ဒါပဲဟုတ်ပလား၄သင်္ချေကဘာတသိန်းမှမှဖရားပေါင်းဘယ်လောက်ပွင့် 28ပါးလေးပွင့်တာဒါဖယားဖြစ်ဖို့ရခိုင်းလို့အဲ့ဒီဖယားသက်တော်ထင်ရှားကာလမှာတပည့်တော်တို့မက်တရားဖို့တရားနဲ့တရားနဲ့ပူဇော်ဖို့ကြိုးစားအထုတ်နေကြပါတယ်လို့ဖယားကိုလျှောက်တယ်အဲ့ဒီတော့မှဖယားကဝန်းတာဖယားသိလဲသိပါပေါ်လွင်အောင်လို့သာခေါ်တယ်ယာသမယိသိနေဝါဒီသောအတ္တဒတိနဝိယပုဝိတဝတ္တတိယာသာခြင်းပုဂ္ဂိုလ်အဝါခြင်းပုဂ္ဂိုလ်ဤတဏ္ဍာ၌ မယိငါဖရာအပေါ်ဝဲသိနေရောချစ်ခင်မြတ်နိုးခြင်းသည်သစေအတ္တိတကယ်လို့ရှိမဲ့ပဆိုရင်သောထုံငါဖရာကိုချစ်ပါတယ်ဆိုတဲ့ပုဂ္ဂိုလ်သည် အတ္တဓာတေနဝိယအတ္တဓာတယဟံငဲ့သို့၎င်းသုံးပါလုံးပေါင်းတမာရမောဝိယသတမာရမယဟံငဲ့သို့၎င်းဒိဋ္ဌံထေရဝိယသဒိဋ္ဌမတိငဲ့သို့၎င်းဝိတဘဖြစ်ရမယ်ဖြစ်တဲ့အဲ့ဒီယဟံသုံးပါပါလုံးတရား အာထုံနေတယ်ဘာလုပ်နေတယ်အေးဒါကြောင့်ငါ့ကိုချစ်ပါနဲ့ဆိုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီယဟန်သုံးပါလို့ဖြစ်ရမယ်တဲ့နောက်ကဆက်ပြောတယ်ယောဘိက္ခုဝဘိက္ခုနီဝဥပါသကောဝဥပါမိကဝဓမ္မနုဓမ္မပฏิပန္နောဝိရတိသောဝမံပရမယမူစေတိယောဘိက္ခုဝါခြင်းဟံမိ၎င်းယာဘိက္ခုနီဝါခြင်းဟံမတိ၎င်းယောဥပါသကောဝါခြင်းအမျိုးသားယောက်ျားတိ၎င်း ယာဥပသိကဝါခြင်းမြို့သမီးမိမသည်၎င်းဓမ္မနုဓမ္မမတိပန်သောမလီတံဖူလီတံနိဗ္ဗာန်ဟုဆိုအပ်သောလောကုတ္တရာတရားကိုပါရရရကြောင်းကောင်းမြတ်သောဝိပဿနာအကျင့်မြတ်ကိုကျင့်၍နေသည်ဟောတိဖြစ်၏ သောဝါထုတရားအကျင့်သုံးနေသောပုဂ္ဂိုလ်သည်သာလင်မှာငါဘုရားကိုပရမယအမြတ်ဆုံးဖြစ်သောပူဇာယပူဇော်ခြင်းဖြင့်ပူဇေတီကောင်းစွာမသွေပူဇော်သည်မိပါပေတတိကိုင်းဆိုနိဗ္ဗာန်ပြည်ကြီးစံနိမြတ်ရှင် နမြကိုယောပူဇော်ရာမြင်ပစ္စည်းဖြင့်သောပူဇော်မထင်ငါတရားမှတ်သားခြင်းကြံလျင်ဤနီသောပူဇော်အစစ်ပင်နိဗ္ဗာန်ပြည်ကြီးစံဤမြတ်ရှင် နမြကောယောပူဇော်တာမြင်ပစ္စည်းဖြင့်သောပူဇော်မထင်ငါတရားမှသားကျင့်ကြလင်ဤနီသောပူဇော်စစ်ပင်အေးတရားနဲ့ပူဇော်တာကဘာတော့အမြတ်ဆုံးအကောင်းဆုံးအသာဆုံးမို့ယနေ့ သွားလျောင်းထိုင်ရာသွားပေါ်သည်မြတ်သိတာတဲ့ယုံနာကိုရှုမှတ်ပွားများအထုံခြင်းဖြင့်မြတ်စွာဘုရားကိုအစ်စ်ပူဇော်ပြီးလျင်မိမိတို့ရဲ့လုံအားကိုစီဖြစ်လိုအပ်တဲ့မနိဗ္ဗာန်လင်းမြန်ဆိုက်ရောက်မျက်မှောက်ပြုကာကိုယ်နှုတ်စိတ်ဝမ်းငြိမ်းချမ်းသာယာကြပါစေကုန်တည်း